တမန်ကုံတော်စကံရိပ်သာကို လာပြီးတော့တရားအထုတ်ကြတဲ့ယောဂီတွေထဲမှာရန်ကုန်မြို့ကလည်းပါတယ်အဲတပင်တပင်မြို့တွေကလည်းအများကြီးပေါ့လေပါရယဟန်တွေလည်းပါတယ်သိက္ခာရှင်တွေလည်းပါတယ်အမျိုးသားအမျိုးသမီးအစုံပါပဲအဲဒီလိုနေရာအသီးသီးကနေပြီးတော့မျိုးစုံလာပြီးတော့အထုတ်ကြတယ် ပဏိတာရမဆေမံကုံဒေါသခန်းရိတ်တာမှာယောဂီတွေဘာလာလောက်ကြရတော့ဘာတရားတွေထုတ်တာတော့ဝိပဿနာနဲ့တတိပဋ္ဌာန်တူသလားထူးသလားတူတူပါပဲတဲ့ဝိပဿနာနဲ့တတိပဋ္ဌာန်အတူတူပါပဲဟုတ်ပါတယ်တတိပဋ္ဌာန်ဆိုတာကလွန်လွန်ကဲကဲအာယုန်ထဲ၌စွဲမြဲတည်ပြီးထိုတတိတတိပဋ္ဌာန်ခေါ်တဲ့မဟာဗုဒ္ဓမြို့မဟာကဏ္ဍဆရာတော်ဖျားကြီး တိကုံးထားတဲ့လင်္ကာလေးပါပဲလွန်လွန်ကဲကဲအာယုံတဲ၌စွဲမြဲတည်ပြီးထိုတိတတိပဋ္ဌံခေါ်တဲ့တတိဆိုတာတတိပဲပဋ္ဌာနာဆိုတာစွဲစွဲမြဲမြဲလွန်လွန်ကဲကဲတည်ရှိတဲ့တတိအဲ့ဒါကိုတတိပဋ္ဌံလို့ခေါ်တယ်တဲ့လွန်လွန်ကဲကဲအာယုံတဲ၌အာယုံတဲ၌ဆိုတာကာယဝရဏစိတ်ဓမ္မလို့ခေါ်တဲ့အာယုံတွေပါပဲမှတ်စရာအာယုံတွေပါပဲ။ အဲ့ဒီအာယုန်ဒီမှာစွဲစွဲမြဲမြဲတည်တဲ့တတိကိုတတိပဋ္ဌာန်လို့ခေါ်တယ်တဲ့တတိပဋ္ဌာန်ဆိုတဲ့နေရာမှာတတိတခုတည်းပဲဆိုရင်တော့လည်းပဲသူကဘာဝနာကိစ္စမပြီးဆုံးပါဘူးတတိတွေမကဘူးတဲ့တတိပဋ္ဌာန်ပါဠိတော်မှာမြတ်စွာဘုရားကဟောတော်မူခဲ့တာကအာတာပိတမ္ပဇာနောတတိမာတဲ့ ဣဒဘိကဝေဘိကု ကာယေကာယ ानु ပတိဝိဟရတိအာတာပိတံပဇာနောတတိမဝိနေယလောကိအဘိဇ္ဇာဒေါမနတံဆိုပြီးတော့တတိပဌံပါဠိတော်မှာမြတ်စွာဘုရားဟောတော်မူခဲ့တဲ့စကားထဲမှာဣဒဘိကဝေဘိကုကာယေကာယ ानु ပတိဝိဟရတိအာတာပိတံပဇာနောတတိမတဲ့အာတာပိကိလေသာတွေကိုတွေးချောက်သွားစေတဲ့ကင်းပြောက်သွားစေတဲ့ တမ္မပဒံလုံးလာဝရိယလည်းပါရတယ်တဲ့တတိမှာရှုမှတ်မှုတတိလည်းပါရတယ်တံပဇာနောမှန်စွာအပြားအဖြစ်သိတဲ့အသိဉာဏ်လည်းပါရတယ်ဒီတော့တတိပဒံဆိုတဲ့နေရာမှာတတိပဒံဆိုတဲ့စကလုံးလေးပဲကြည့်မယ်ဆိုရင်တော့သူကတတိကိုပဲယူတယ်တတိကိုပဲရတယ်တတိကိုပဲပြောတယ်လို့တလို့ထင်ရတယ်တကယ်တော့အပြည့်အစုံ အကျေဟောတဲ့အာတာပိတံပဇာနောတတိမာဆိုတဲ့အကျေဖွင့်ပြပြီးဟောပြတဲ့စကားတွေမှာသွားပြီးကြည့်လိုက်လို့ရှိရင်တော့တတိပဋ္ဌာန်ဆိုတဲ့နေရာမှာတတိတခုတည်းနဲ့မပြီးဘူးဘာဝနာကိစ္စရှုမှတ်မှုကိစ္စတတိတခုတည်းနဲ့မပြီးဘူးအာတာပိရဲ့ဝရိယလည်းပါရတယ်သံပဇာနောတဲ့ပညာလည်းပါရတယ်ဒီလိုဆိုလို့ရှိရင်အဲ့ဒီလိုဝရိယတွေရောပညာတွေရောပါအောင် ပြည့်စုံသွားအောင်စကလုံးတစ်မျိုးပြောင်းလဲပြီးသုံးပါလားဆိုတော့အဲ့ဒီလိုတော့လည်းမလိုပါဘူးတဲ့ဥပမာရာဇာအာဂတော ရှင်ဘရင်လာတယ်ရှင်ဘရင်လာတယ်လို့ဆိုလို့ရှိအဲ့ဒီစကလုံးမှာရှင်ဘရင်တယောက်တည်းတော့မလာဘူးရှင်ဘရင်ရဲ့တက်တော်ဆောင်ဤအချမ်းရန်ဤအမြဲတမ်းပါသမြဲပဲဒီလိုပဲတဲ့ရှင်ဘရင်လာတယ်ဆိုလို့ရှိရင် သူရဲ့အချမ်းရံပုဂ္ဂိုလ်တွေဟာပါလာစမြဲဖြစ်တယ်လို့ပါပဲတဲ့တတိပဌာနလို့ဆိုတဲ့စကားလုံးမှာလွန်လွန်ကဲကဲအာယုန်တဲ၌စွဲမြဲတည်တဲ့တတိတခုတည်းသာပြောပေမယ်လို့အဲ့ဒီတတိတခုတည်းကိုဆိုလိုတာမဟုတ်ဘူးတဲ့ဇာစကားနဲ့ပြောရင်တော့နီးပေါင်း40ရှိတာတဲ့ကဗราဏာနီးလို့ခေါ်တဲ့ဗราဏာကြတဲ့ဟာကိုပဲယူပြီးတော့ပြောတဲ့ လာတာတော့လူတွေအများကြီးပဲရှင်ဘရင်ကဗราဏကြတော့ရှင်ဘရင်လာတယ်လို့ဒီလိုပဲပြောလိုက်တာပဲအခုလည်းပဲတတိပဒံဆိုတဲ့နေရာမှာတတိတခုတည်းပြောပြီမယ်လို့ဗราဏကြတာကို ပြောလိုက်တာပါပဲတကယ်တော့ရှုမှတ်တဲ့နေရာမှာဆိုရင်တော့ဝရိယလည်းပါတယ်ပညာလည်းပါတယ်အကျေဟောတော်မူတဲ့စကားမှာကြည့်လို့ရှိရင်အဲဒါဝရိယလည်းပါတယ်ပညာလည်းပါတယ်အဲ့ဒီလိုတရားတွေပြည့်စုံပြီးရှုမှတ်ပါမှ ဘာဝနာကိစ္စပြီးမြောက်ပါတယ်ဒါကြောင့်မို့တတိပဋ္ဌာန်ဆိုတာကရှင်မတေခါမှာဝရိယလည်းပါတယ်တတိလည်းပါတယ်ပညာလည်းပါတယ်တတိပဋ္ဌာန်ဆိုတဲ့စကားလုံးမှာတတိတယ်မကဝရိယပညာတွေလည်းပါတယ်ဝိပဿနာဆိုတာကတော့ဒါတတိပဋ္ဌာန်ရဲ့အဓိပ္ပာယ်နားလည်သွားပြီဝိပဿနာနဲ့တတိပဋ္ဌာန်ခုနကတူသလားထူးသလားလို့ပြောတဲ့အခါတော့တူတူပါပဲလို့ဖြေကြ ဝိပဿနာဆိုတဲ့စကားလုံးကိုကြည့်ကြအောင်စို့ဝိယေပဿနာရဲ့စကားလုံးနှစ်ခုရှိဝိပဿနာမှာစကားလုံးမှာနှစ်ခုပါတော့နှစ်ခုပါရဲ့ဘာရဲ့ဘာရဲ့လဲဆိုတော့ဝိကတခုပဿနာကတခုပဿနာဆိုတာကရှုမြင်တဲ့ဉာဏ်တဲ့ဝိဆိုတာကအနိစ္စပဲ ဒုက္ခပဲအနတ္တပဲလို့အချင်းအရာ၃မျိုးနဲ့အနိစ္စအချင်းအရာဒုက္ခအချင်းအရာ အနတ္တအချင်းအရာလို့ခေါ်တဲ့အချင်းအရာ၃မျိုးကိုဝိလို့ခေါ်တယ်ဝိဆိုတဲ့စကားလုံးလေးရဲ့ပြည့်စုံတဲ့အခြားပါဠိစကားလုံးတစ်ခုသုံးမယ်ဆိုရင်တော့ဝိဝိဒအာကာရလို့ခေါ်တယ်ဝိဝိဒကအနိစ္စဒုက္ခအနတ္တလို့အမျိုးမျိုးအစားစား သောအာကာရကအချင်းအရာတဲ့ဒီတော့ဝိဆိုတဲ့စကလုံးလေးကအနိစ္စဆိုတဲ့အချင်းအရာဒုက္ခဆိုတဲ့အချင်းအရာအနတ္တဆိုတဲ့အချင်းအရာ အချင်းအရာဘယ်နှမျိုးရှိတော့အဲ့ဒီ၃မျိုးနဲ့ရှုမြင်တဲ့ဉာဏ်ကိုဝိပဿနာလို့ခေါ်တယ်ယောဂီတွေခုရှုမှတ်နေရတယ်ဖောင်းနေပိန်နေဘေလန့်နေညာလန့်နေပူတယ်စိတ်လွင့်တယ်စသည်ဒီလိုအမှတ်ခံအာယုန်တွေကိုမှတ်နေရတယ် အဲ့ဒီလိုမှတ်တဲ့အခါမှာအဲ့ဒီအာယုံလေးတွေမှာသူ့မှာသဘာဝလေးတွေရှိတယ်ပူရာဆိုရင်လည်းပူရာလေးမှာပူတဲ့သဘာဝလေးရှိဒါတယ်မလားဆိုတော့မဟုတ်ဘူးအဲ့ဒီပူတဲ့သဘာဝလေးမှာလည်းပဲအစဖြစ်ပေါ်လာတယ်ဆက်ပြီးတော့တည်ရှိနေတယ်ပြီးတတ်တော့ပြောက်သွားတယ်အဲ့ဒီပူရာလေးမှာပူတဲ့သဘောရှိတယ်အဲ့ဒီပူတဲ့သဘောမှာလည်းပဲဥပ္ပတ္တိပင်တဲ့ဖြစ်လာတယ်တည်နေတယ်ပြောက်သွားတယ် သူ့မှာပေါ်ပြီးပြောက်တဲ့အနိစ္စသဘောရှိတယ်အဲဒီပူရာလေးမှာပေါ်ပြီးပြောက်နေတဲ့ပေါ်လာတာကဖြစ်တာပေါ့ပြောက်သွားတာက ပြက်တာပေါ့အဖြစ်အပျက်ဓာန်ကိုခံနေရတဲ့သဘောလည်းရှိတယ်အဲဒီပူရာလေးမှာအနတ္တတဲ့အနတ္တဆိုတာဖြစ်ပြီးပြက်နေတာပဲသူသဘောအတိုင်းသူဖြစ်နေတာကိုဖြစ်ရှင်တယ်လို့မဖြစ်ဟောအနတ္တလည်းရှိတယ်အဲ့ဒီပူရာလေးမှာအနိစ္စလည်းရှိဒုက္ခလည်းရှိအနတ္တလည်းရှိတယ် အဲ့ဒီရှိတဲ့လက္ခဏာကိုအိဋ္ဌလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအိဋ္ဌချင်းရာဒုက္ခချင်းရာအနတ္တချင်းရာတွေကိုမြင်အောင်ရှုကြည့်တာကိုအဲ့ဒါဝိပဿနာလို့ခေါ်တယ်တဲ့အဲ့ဒီလိုဆိုလို့ရှိရင်ဝိပဿနာဆိုတာကပထမဆုံးစပြီးတော့တရားရှိမှတ်တဲ့ပုဂ္ဂိုလ်တွေမှာသီလဝိသုဒ္ဓိရှိရတာပေါ့လေသီလစင်ကြရတဲ့ယဟန်ယဟန်သီလ ရှင်ရှင်သီလတရားတွေတရားတွေသီလပေါ့လေသိက္ခာရှင်တွေဆိုရင်လည်းသိက္ခာရှင်တွေရဲ့သီလဒကမတွေဆိုရင်လည်းဒကမတွေရဲ့သီလပေါ့လူသီလပေါ့အဲ့ဒီသီလစင်ကြယ်ရတယ်သီလစင်ကြယ်ပြီးတဲ့နောက်မှာစိတ်တဝိတုဒ္ဓိတဲ့စိတ်စင်ကြယ်ရတယ်မှတ်ရတယ်မှတ်တယ်မှတ်တဲ့အခါမှာတမာရီလေးတွေအားကောင်းလာလို့ရှိရင်ကာမိသန္တအစရှိတဲ့និဝရဏတွေကင်းကင်းကင်းကင်းသွားတယ်တမာရီကောင်းရင်ကောင်းသလောက်ပဲမှတ်တယ်အောင်လေးပေါ်မှာ တခါမှတခါတီးတခါမှတခါတီးအဲ့ဒီတအာယုံတအာယုံမှာတခါတခါတီးသွားတဲ့တမာရီအဲ့ဒါခဏိကတမာရီခေါ်တဲ့ဝိပဿနာခဏိကတမာရီခေါ်တဲ့အဲ့ဒီတမာရီလေးတွေအားကောင်းလာပြီဆိုရင်သူကនិဝရဏစိတ်အနောက်အရှေ့စိတ်အနောက်အကျုအဲ့ဒီဟာတွေကင်းလာတယ်ကင်းလာလို့ချင်းစိတ်ကလေးကကြီးလို့တန့်စင်လို့ဖြစ်သွားတယ်ရှေ့စိတ်ကလည်းမှတ်စိတ်နောက်စိတ်ကလည်းမှတ်စိတ်အဲ့ဒီနောက်စိတ်ကလည်းပဲမှတ်စိတ် ယောရဏတွေမလာတော့ဘူးအနှောက်အယှက်တွေမလာတော့ဘူးစိတ်ကူးတွေမလာတော့ဘူးအဲ့ဒီလို စိတ်တဝိတုဒ္ဓိခေါ်တဲ့စိတ်စင်ကြယ်ရတယ်တဲ့စိတ်စင်ကြယ်လို့ရှိရင်သူကကြည်လင်နေတဲ့ရေထဲမှာရှိနေတဲ့ငါးတွေခရုရောက်သွားတယ်သွားနေတာကိုမျက်စိကောင်းတဲ့ပုဂ္ဂိုလ်ကရေက ကြီးနေတာဆိုတော့မြင်ရတယ်တွေ့ရရေကနောက်နေပြီဆိုလို့ရှိရင်တော့မမြင်နိုင်ဘူးမတွေ့နိုင်ဘူးရေကကြီးနေတာဆိုတော့သူကမြင်ရတယ်တွေ့ရတယ်ဩငါးတွေပဲ ငါကဘယ်လိုငါပဲစသဖြင့်မျက်စိကလည်းကောင်းရေကလည်းကြည်လင်းနေတာဆိုတော့မြင်ရတယ်ဒီလိုပဲမိမိတို့စိတ်ကတတိတွေကောင်းသမာဓိတွေကောင်းဝရိယတွေကောင်းအဲဒီလိုအင်အားတွေကောင်းပြီးတော့မှတ်လာတဲ့အခါမှာအဲဒီစိတ်ကိုနောက်ကျစေတတ်တဲ့နိဝရဏကာမိဆန္ဒစတဲ့နိဝရဏတွေကင်းသွားတဲ့အခါရောက်တော့စိတ်ကလေးကကြည်တော့အမတ်ခံအာယုံရဲ့သဘာဝတွေအမတ်ခံအာယုံထဲမှာရှိနေတဲ့အခြေအနေတွေ သိလာတယ်မြင်လာတယ်အဲ့ဒါဒိဋ္ဌိဝိတ္တုရိခေါ်တယ်ဒိဋ္ဌိဝိတ္တုရိကစပြီးတော့ဘယ်လိုမြင်တာတော့ဆိုတော့သူကမှားတဲ့အာယုံလေးရဲ့မှတ်တဲ့စိတ်ကလေးရဲ့အမခံအာယုံရဲ့မှတ်စိတ်ရဲ့ရုပ်ရဲ့နာမ်ရဲ့ဒီလိုမြင်လာတာပေါ့အဲ့ဒါဒိဋ္ဌိဝိတ္တုရိခေါ်တယ်အဲ့ဒီရုပ်နဲ့နာမ်ကိုမြင်တာကိုဉာဏ်စဉ်16ပါး16ပါးနဲ့ပြောရင်16ပါးပေါ့10ပါးနဲ့ပြောရင်လည်း10ပါးပေါ့16ပါးနဲ့ပြောရင် နာမရူပပရိစ္ဆေဒဉာဏ်ဆိုတာရှိတယ်နာမဆိုတာနာရူပဆိုတာယုတ်ပရိစ္ဆေဒဆိုတာယုတ်နဲ့နံတွဲနေတာမဟုတ်ခွဲနေတာပဲယုတ်နဲ့နံကတခြားစီပဲယုတ်ကလည်းပဲနံနဲ့မရော့နံကလည်းယုတ်နဲ့မရော့ယုတ်နဲ့နံကတခြားစီပဲသဘာဝအချင်းအပြင်တခြားစီပဲဥပမာဖောင်းတယ်ကိုမှတ်တယ်ပဲဆိုပါတော့ဖောင်းတယ်မှတ်တယ်ဆိုလို့ရှိရင်ဖောင်းတာလေးကယုတ်ပဲဖောင်းတာလေးကိုမှတ်နေတာလေးကနံပဲ ဒါတကယ်မှတ်နေတဲ့ပုဂ္ဂိုလ်မှာဖောင်းနာလေးနဲ့ဖောင်းနာလေးမှတ်နေတာတခုစီပဲသူကတွဲမနေဘူးဖောင်းနာနဲ့ဖောင်းနာလေးမှတ်တာနဲ့မတွဲဘူးတခုတည်းမဟုတ်ဘူးနှစ်ခုပဲဖောင်းနာကတခုပဲဖောင်းနာလေးမှတ်နေတာတခုဖောင်းနာလေးကယုတ်ဖောင်းနာလေးမှတ်နေတာကနံအဲ့ဒီလိုယုတ်နဲ့နံတွဲပြီးတော့မနေဘူးကွဲပြီးတော့နေတယ်ခွဲပြီးတော့သိတယ်အဲ့ဒါကိုနာမရူပပရိစ္ဆေဒဉာဏ်လို့ခေါ်တယ် အဲ့ဒီနာမရူပပရိစ္ဆေဒဉာဏ်မှာခုနဝိပဿနာဆိုတဲ့စကားလုံးလေးနဲ့ပြန်ပြီးကြည့်မယ်ဆိုရင်ဝိပဿနာဆိုတာအနိစ္စလို့ရှုမြင်တယ်သိမြင်တယ်ဒုက္ခလို့ရှုမြင်တယ်သိမြင်တယ်အနတ္တလို့ရှုမြင်တယ်သိမြင်တယ်စမှတ်ခါစပုဂ္ဂိုလ်ဒီမှာဘယ်အနိစ္စတွေဘယ်ဒုက္ခတွေဘယ်အနတ္တတွေမြင်လိုက်အောင်မလို့ဘာပြုလို့တော့တတိလည်းမကောင်းဘူးတမာရီလည်းမကောင်းဘူးတတိမကောင်းတော့တမာရီမကောင်းဘူးပေါ့ မာဓိအားမကောင်းနေတော့အမှန်တရားတွေမမြင်နိုင်သေးဘူးအဲအဲ့ဒီလိုအမှန်တရားတွေမြင်တဲ့အခါမှာလည်းပဲသူကအဆင့်ဆင့်မြင်တာပဲစပြီးမြင်တာကရုပ်နဲ့နာမ်ပဲမြင်တယ်အဲ့ဒီရုပ်နဲ့နာမ်ကိုမြင်တဲ့ဉာဏ်နာမရူပပြိစေဒဉာဏ်အဲ့ဒီနာမရူပပြိစေဒဉာဏ်ကလည်းပဲသူကရုပ်နဲ့နာမ်ပဲကွဲပြီးသိတာစပေါ်ပြီးစပြီးတော့ပေါ်လာတဲ့အစပေါ်ပုံလေးအဲနောက်ပြီးတော့ပျောက်သွားတာလေး ဖြစ်ပြက်ပေါ့လေအဲ့ဒီအဖြစ်အပျက်ကို तू မမြင်သေးဘူးအနိစ္စသဘောကို तू မမြင်သေးဘူးဒုက္ခသဘောကိုလည်း तू မမြင်သေးဘူးအနတ္တသဘောကိုလည်း तू မမြင်သေးဘူးအဲ့ဒီအနိစ္စဒုက္ခအနတ္တကိုမမြင်သေးတဲ့အဲ့ဒီနာမရူပပြိစေရညာရုပ်နဲ့နာမ်ကိုသာခွဲခြားပြီးသိနိုင်သေးတဲ့အဲ့ဒီနာမရူပပြိစေရညာကိုဝိပဿနာလို့ခေါ်လို့ဖြစ်နိုင်ပါမလားဒါလည်းပဲစဉ်းစားစရာဖြစ်တာပေါ့ နောက်ပြီးတော့ဆက်ပြီးရှုမှတ်လို့တတိတမာရီအားကောင်းလာတဲ့အခါရောက်တော့ရုပ်နဲ့နာမ်ကိုမြင်ရရုံနဲ့မဟုတ်အဲ့ဒီရုပ်နဲ့နာမ်ဟာအကြောင်းကြောင့်အကျိုးဖြစ်ပေါ်နေတာပဲဥပမာ ဖောင်းတယ်လို့မှတ်တဲ့အခါမှာဖောင်းတာလေးရှိလာလို့ဟောဖောင်းတယ်လို့မှတ်တဲ့စိတ်ကလေးဖြစ်သွားတယ်တရွေ့ရွေ့နဲ့ဖောင်းတက်လာတဲ့ဝမ်းပိုက်ထဲမှာရှိနေတောင်တင်းလှုပ်ရှားမှုဝါရော့တတ်ကြောင့် မှတ်တည်တဲ့စိတ်ကလေးဖြစ်လာတယ်ဖောင်းနာကအကြောင်းဖောင်းနာကိုမှတ်နေတာလေးကအကျိုးအဲ့ဒီလိုအကြောင်းနဲ့အကျိုးကိုဆက်ပြီးတော့သိမြင်လာတယ်အဲ့ဒီလိုအကြောင်းနဲ့အကျိုးကိုသိမြင်တဲ့ဉာဏ်ကိုတော့ပစ္စယပရိက္ခဉာဏ်နဲ့ဉာဏ်ဘယ်နှခုရှိသွားပြီတော့ပထမဉာဏ်ကဘာဉာဏ်တော့ဘာနဲ့ဘာကိုခွဲခြားပြီးသိတဲ့ဉာဏ်လဲ ဖောင်းနာကပါလေဖောင်းနာလေးမှတ်နေတာကပိန်နာလေးကပါလေပိန်နာလေးမှတ်နေတာကဘယ်လန်းတယ်လို့မှတ်ရင်ဘယ်လန်းတာကဘယ်လန်းတယ်လို့မှတ်တာကကြွတယ်လို့မှတ်ရင်ကြွတာလေးကယုတ်ကြွတာလေးကိုမှတ်နေတာကလန်းတယ်လို့မှတ်လို့ရှိရင်လန်းတာလေးကယုတ်လန်းတာလေးမှတ်နေတာကနံချတယ်လို့မှတ်လို့ရှိရင်လည်းပဲချနေတာလေးက ခြားတာလေးကိုမှတ်နေတာကနံအဲ့ဒီလိုယုတ်နဲ့နံကို ခွဲခြားပြီးသိတဲ့ဉာဏ်ကိုဘာဉာဏ်နဲ့တော့နာမရူပပရိစ္ဆေရဉာဏ်တဲ့ဒုတိယဉာဏ်ကပစ္စယပရိက္ခဉာဏ်အကြောင်းကြောင့်အကျိုးဖြစ်ပေါ်နေတာပဲလို့သိတဲ့ဉာဏ်သွားတယ်ဆိုလို့ရှိရင်အဲသွားရင်လည်းစိတ်ကလေးကအရင်ဖြစ်ပြီးတမှသွားတယ်အဲ့ဒီလို သွားရင်တဲ့စိတ်ကလေးရဲ့သွားတာရဲ့အမှလှမ်းတယ်ဆိုလို့ရှိရင်လှမ်းရင်တဲ့စိတ်ကလေးဖြစ်တယ်လှမ်းတယ်အဲ့ဒီလှမ်းတဲ့နေရာမှာလှမ်းရင်တဲ့စိတ်ရဲ့လှမ်းတာလေးရဲ့ဘယ်သူကအကြောင်းဘယ်သူကအကျိုးလဲလမ်းကျင်တဲ့စိတ်ကလေးကအရင်ဖြစ်တာမဟုတ်လားလမ်းကျင်တဲ့စိတ်ကလေးမဖြစ်ဖဲနဲ့လှမ်းလို့ရပါမလားမရဘူးလှမ်းကျင်တဲ့စိတ်ကလေးဖြစ်လို့လှမ်းရဒီတော့လှမ်းကျင်တဲ့စိတ်ကလေးကအကြောင်းလားအကျိုးလားလှမ်းတဲ့လှမ်းမှုဝါရောတက်တောင်း တောင်တင်းတွန်းကန်လှုပ်ရှားမှုလှမ်းလိုက်မှုပေါ့လေအဲ့ဒါကကျိုးတရားဒီလိုပါပဲလမ်းနဲ့ကြွားတယ်လမ်းနဲ့ချတယ်အဲအဲ့ဒီကမှာကြွားကျင်တာကြွားတာလှမ်းကျင်တာလှမ်းတာချကျင်တာချတာအကြောင်းနဲ့အကျိုးပဲလို့အဲ့ဒီလိုသိမြင်တာကပစ္စယပရိက္ခဉာဏ်တဲ့အဲ့ဒီပစ္စယပရိက္ခဉာဏ်မှာလည်းပဲအနေဆပေါ်ပြီးပြောက်ဖြစ်ပြီးပြည့်နေတာပဲလို့အနေဆလို့မမြင်သေးဘူး အဖြစ်ပြက်ဒဏ်ကိုခံနေရတဲ့သဘောပဲမကောင်းဘူးလို့မြင်တဲ့ဒီအသိဉာဏ်လည်းမဖြစ်သေးဘူးသူတို့သူသဘောသူပေါ်ပြီးပြောက်ဖြစ်ပြီးပြက်နေတာပဲအစိုးမရတဲ့တရားကိုယ်အလိုတိုင်းမဖြစ်တဲ့တရားပဲလို့အနတ္တပဲလို့ဒီလိုလဲသိတဲ့အသိဉာဏ်မဖြစ်သေးဘူးအကြောင်းကြောင့်အကျိုးဖြစ်တာပဲလို့ဒီလောက်ပဲသူကသိသေးတယ်ဒီတော့အဲ့ဒီနာမရူပပရိစ္ဆေဒဉာဏ်ပစ္စယပရိက္ခဉာဏ်လို့ခေါ်တဲ့အဲ့ဒီဉာဏ်နှစ်ပါးမှာ အနိစ္စလို့လည်းမသိသေးဘူးဒုက္ခလို့လည်းမသိသေးဘူးအနတ္တလို့လည်းမသိသေးဘူးအဲဒီတော့ဝိပဿနာဆိုတာက အနိစ္စလို့သိတဲ့ဉာဏ်ဒုက္ခလို့သိတဲ့ဉာဏ်အနတ္တလို့သိတဲ့ဉာဏ်မမြဲဆင်းရဲအစိုးမရအနတ္တအစိုးမရပဲအစိုးမရတဲ့တရားတွေပဲလို့သိတဲ့ဉာဏ်ကိုဝိပဿနာဉာဏ်လို့ခေါ်တာဖြစ်လေတော့အဲ့ဒီနာမရူပပရိစ္ဆေဒ ဉာဏ်နဲ့ပစ္စယပရိက္ခဉာဏ်ကအနိစ္စဒုက္ခအနတ္တအနတ္တကိုမသိတော့သူတို့ကိုဝိပဿနာဉာဏ်လို့ခေါ်လို့ရပါမလားမရဘူးတဲ့ဟုတ်ပြီလောကမှာပြောရဆိုစဉ်စကားတွေရှိတယ်တင်စားပြီးပြောတဲ့စကားဆိုတာရှိတယ်ဥပမာယောဂီတွေနေကြတယ်ကိုယ်အခန်းနဲ့ကိုယ်အဆောင်နဲ့နေကြတယ်အဲယောဂီတွေဒီဒီเจ้าဒီအဆောင်ဒီအခန်းကယောဂီတွေစကားများတယ် အဲ့ဒီလိုပြောလို့ရှိယောဂီတွေနေတဲ့အခန်းယောဂီတွေနေတဲ့အဆောင်ယောဂီတွေနေတဲ့ကြောင်းကြီးကစကားများပါမလားအဲ့ဒီနေရာဌာနကြီးကစကားပြောတတ်သလားဒါပေမဲ့လောကကတော့မပြောဘူးလားဒီအခန်းကစကားများတယ်ဒီအခန်းကစကားပြောတယ်နဲ့ဒီလိုမပြောကြဘူးလားအဲ့ဒီလိုစကားမျိုးကိုဥပ္ပစာရလို့ခေါ်တယ်ဥပ္ပစာတဲ့တင်စားပြီးတော့ပြောတယ် အဲ့ဒီလိုတင်စားပြီးပြောတဲ့နီးကသူက10မျိုးတောင်ရှိတယ်ဥပစာ10မျိုးတဲ့ဒီလိုပဲဒီနေရာမှာဝိပဿနာဆိုတာကအနိစ္စဒုက္ခအနတ္တလို့သိတဲ့တမ္မတနာအစရှိတဲ့ဉာဏ်တွေကိုတော့သူကဝိပဿနာလို့မုတ်ချအဖြစ်ဆိုရပါတယ်တဲ့ခုနက သမ္မတနာဉာဏ်ဆိုတာကအနိစ္စဒုက္ခအနတ္တလို့သိမြင်လာပြီအဲ့ဒီသမ္မတနာဉာဏ်မဖြစ်မိအနိစ္စဒုက္ခအနတ္တလို့သိမြင်တဲ့အဲ့ဒီသမ္မတနာဉာဏ်မဖြစ်မိအရင်ဖြစ်နှင့်တယ်ခုနဉာဏ်နှစ်ပါးရှိတယ်နာမရူပပရိစေဒဉာဏ်ပစ္စယပရိက္ခဉာဏ်အဲ့ဒီဉာဏ်နှစ်ပါးကသူအရင်ဖြစ်တယ်ဆိုတော့သူကအကြောင်းပြောရမလားအကျိုးပြောရမလားအကြောင်းဉာဏ်နှစ်ပါး အခြေခံအကြောင်းဉာဏ်နှစ်ပါးတာမတနာအစရှိတဲ့ဉာဏ်တွေကတော့အကျိုးဉာဏ်တွေတဲ့အကျိုးဝိပဿနာရဲ့အမည်ကိုဝိပဿနာဆိုတဲ့စကားလုံးကအကျိုးဉာဏ်ရဲ့အမည်ပဲအဲ့ဒီအကျိုးဉာဏ်ရဲ့ဝိပဿနာဆိုတဲ့အမည်ကို အကြောင်းဖြစ်တဲ့ခေါဏကဉာဏ်နှစ်ပါးနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်အဲ့ပရိက္ခဉာဏ်နှစ်ပါးကိုလည်းပဲ တင်စားပြီးခေါ်တဲ့ဤအားဖြင့်ဘာလို့ခေါ်နိုင်လို့ဝိပဿနာလို့ခေါ်နိုင်တယ်တဲ့အဲ့ဒါကတဏှီဒုတိယတဏှီရှိသေးတယ်ဝိပဿနာရဲ့အတိပ္ပယ်စကလုံးကတော့ဝိဆိုတဲ့စကလုံးကတစ်ခုပဿနာဆိုတဲ့စကလုံးကတစ်ခုနှလုံးစကလုံးနှစ်ခုပဲခွဲပြီးတော့ယူတယ်ဒုတိယနီးမှာလည်းပဲဒါပေမဲ့လို့ဒုတိယနီးမှာရောက်တော့ဝိဆိုတဲ့စကလုံးလေးက အနဲ့အတိပဲဘာမှထူးထူးခြားခြားမရှိဘူးတဲ့ပထမနည်းတော့မှတော့ရှိတာပေါ့အတိပဲသူကအနေဆာချင်းရဒုက္ခချင်းရအနတ္တချင်းရဆိုတဲ့အတိပဲထွက်တယ်အဲ့ဒီဝိဆိုတဲ့စကလုံးလေးကဒုတိယနည်းမှာတော့အဲ့ဒီလိုအတိပဲဘာမှမထွက်တော့ဘူးသူကဘာအတိပဲမှမရှိဘူးအနေဆာဆိုတဲ့အနဲ့အတိပဲဒုက္ခဆိုတဲ့အနဲ့အတိပဲအနတ္တဆိုတဲ့အနဲ့အတိပဲအနေဆာချင်းရဒုက္ခချင်းရအနတ္တချင်းရဆိုတဲ့အဲ့ဒီအနဲ့အတိပဲမထွက်တော့ဘူးတဲ့ဘာမှအနဲ့အတိပဲမရှိဘူး ပတ္တနာကတော့ရှုမြင်တတ်တဲ့ဉာဏ်တဲ့သူကတော့ရှိကအတိုင်းပါပဲအတိဘယ်ကတော့ဒီဒုတိယနည်းအရာဆိုလို့ရှိရင်ဝိပဿနာဆိုတာရှုမြင်တတ်တဲ့ဉာဏ်ရှုမှတ်တတ်တဲ့ဉာဏ်အဲ့ဒါကိုဝိပဿနာလို့ခေါ်တယ်ဒီဒုတိယနည်းအရာဆိုလို့ရှိရင်ယုတ်နံလို့ရှုမြင်လဲဝိပဿနာပဲအကြောင်းကြောင့်အကျိုးဖြစ်နေတာပဲအကြောင်းနဲ့အကျိုးကိုရှုမြင်လဲဝိပဿနာပဲအနိစ္စလို့မြင်လဲ ဝိပဿနာပဲဒုက္ခလို့မြင်ရင်လည်းဝိပဿနာပဲအနတ္တလို့မြင်ရင်လည်းဝိပဿနာပဲတဲ့ဒုတိယနိမှာရောက်တော့ဘယ်စကလုံးလေးကအတိပ္ပယ်မရှိဘူးတော့ဝိဆိုတဲ့စကလုံးကအတိပ္ပယ်မရှိဘူးဆိုတော့နာမရူပပရိစေဒတို့ပစ္စယပရိခတို့အဲ့ဒီဉာဏ်တွေကိုလည်းအလိုလိုတင်စားပြီးခေါ်စရာမလိုဘူးတိုက်ရိုက် မုတ်ချအားဖြင့်သူဟာဝိပဿနာလို့ခေါ်နိုင်ပါတယ်တဲ့ဒါကတဏီဝိပဿနာဆိုတဲ့ အတိပ္ပယ်ကနောက်တနည်းရှိသေးတယ်နောက်တနည်းရှိတယ်ဆိုရင်ဘယ်နှနည်းရှိသွားမလဲသုံးနည်းသေချာမှတ်ထားနောက်တနည်းရှိသေးတယ်စကလုံးအပြင်ခွဲရင်တော့နှလုံးပဲဝိရဲ့ပတ္တနာရဲ့နှလုံးပဲဒါပေမဲ့လို့ဝိဆိုတဲ့စကလုံးလေးရဲ့အဓိပ္ပာယ်ကဝိတေတထူးကြတယ်လို့အဓိပ္ပာယ်ထွက်တယ်အဲတတ္တိယနီးမှာ ထူးထူးခြားခြားသိမြင်တတ်တဲ့ဉာဏ်တဲ့အဲ့ဒါကိုဝိပဿနာလို့ခေါ်တယ်လောကလူတွေကဒီကိုခန္ဓာကိုယ်ကြီးကိုငါပဲပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲမိန်းမပဲနဲ့ဒီလိုမထင်ကြဘူးလားလောကအများစုဒီတိုင်းပဲထင်နေကြတာမို့လားသွားရင်လည်းငါသွားတယ်စားရင်လည်းငါစားတယ်ထိုင်ရင်လည်းငါထိုင်တယ်အိပ်ရင်လည်းငါအိပ်တယ်မြင်လည်းငါမြင်တယ်ကြားရင်လည်းငါကြားတယ်နားရင်လည်းငါနားတယ်စားရင်လည်းငါစားတယ်ထိရင်လည်းငါထိတယ် ကြံစီစိတ်ကူးစဉ်းစားတယ်ဆိုရင်ငါကြံစီစိတ်ကူးစဉ်းစားတယ်လို့ဒီလိုငါနေယောက်ျားနေမိန်းမနေပုဂ္ဂိုလ်တော်ဝါအနေနဲ့ဒီလိုထင်ကြအဲ့ဒါဒီကတာမန်အမြင်ပဲထူးကြတဲ့အမြင်တွေမဟုတ်ဘူးဝိပဿနာဆိုတာတော့ထူးထူးခြားခြားမြင်တယ်ဘယ်လိုမြင်လဲယုတ်နဲ့နံလို့မြင်တယ်ပုဂ္ဂိုလ်တော်ဝါမရှိဘူးသွားကျင်တာကနံသွားတာကယုတ်စားကျင်တာကနံစားတာကယုတ် အဲအဲ့ဒီလိုစသဖြင့်ယုံနဲ့နာပဲရှိတာပဲပုဂ္ဂိုလ်တရားမရှိဘူးအဲ့ဒီလိုမြင်တယ်အဲ့ဒီလိုထူးခြားတဲ့အသိဉာဏ်အဲ့ဒါဝိပဿနာခေါ်တယ်အကြောင်းကြောင့်အကျိုးတွေဖြစ်နေတာပဲလို့ဒီလိုသိတယ်လောကတရားတွေကတော့မဟုတ်ဘူးဖန်ဆင်းလို့သာဝရဘုရားကဖန်ဆင်းလို့ဖန်ဆင်းရှင်ကဖန်ဆင်းလို့တရှိတမဒီလောကကြီးဖြစ်ပေါ်နေတာပဲအဲသွားကျင်တာ အဲလူဖြစ်လာတယ်ဆိုတာလဲသာဝရဘုရားဖန်ဆင်းလို့စသဖြင့်ဖန်ဆင်းရှင်ကြောင့်ဖြစ်နေတယ်လို့ထင်နေကြတယ်အများစုကအဲ့ဒါကတာမန်အမြင်လေးပဲတချို့ကလည်းမဟုတ်ဘူးသူဖြစ်ရှင်တယ်လို့ဖြစ်နေတာပါပဲဘာအကြောင်းမှမရှိပါဘူးလို့ဒီလိုလဲထင်ကြတယ်ယူဆကြတယ်အဲ့ဒါလဲတာမန်အမြင်တွေပဲတကယ်တော့မဟုတ်ဘူးအကြောင်းကြောင့်အကျိုးတွေဖြစ်နေတာဖန်ဆင်းရှင်ဖန်ဆင်းလို့ဖန်ဆင်းတာလဲဖြစ်ပေါ်နေတာလဲမဟုတ်ဘူးအကြောင်းကြောင့်အကျိုးတွေဖြစ်နေတာ ယောဂီတွေမှတ်တဲ့ပုဂ္ဂိုလ်တွေသိပါတယ်မလက်ကွေးတယ်ပဲဆိုပါတော့လက်ကွေးခြင်းနဲ့ဒါကွေးခြင်းနဲ့စိတ်ကလေးဖြစ်ကွေးခြင်းနဲ့စိတ်ကလေးမဖြစ်ဖဲနဲ့ကွေးလို့ရပါမလားအဲသာဝရဘုရားကွေးခိုင်းလို့အဲခုသူတို့ဂေါ်တို့အန်လာတို့ဒီလိုပုံကိုယ်တွေကကွေးခိုင်းလို့ကွေးတာဟုတ်ရဲ့လားကွေးခြင်းလေးစိတ်ကလေးမရှိဘဲနဲ့အဲ့ဒီလိုဖန်ဆင်းရှင်နေဂေါ်တွေသာဝရတွေအန်လာတွေယာပေါင်းထောင်ပေါင်း သိမ်ပေါင်းတန်ပေါင်းများစွာတော့အဲ့ဒီခုနသူတို့ဖန်ဆင်းရှင်တွေကကိုယ်အောင်လှုပ်ခိုင်းကြည့်ပါလားကိုယ်လို့ရပါမလားမရဘူးကိုယ်ကျင်တဲ့စိတ်ကလေးသာဖြစ်ပါစေမကွေးအောင်ဆိုပြီးတော့အဲ့ဒီဖန်ဆင်းရှင်တွေဟန်တားလို့ရပါမလားဖန်ဆင်းရှင်မောင်ရာပေါင်းထောင်ပေါင်းသိမ်းပေါင်းတန်ပေါင်းများစွာဝိုင်းပြီးတားတားလို့မရပါဘူးကိုယ်ကျင်တဲ့စိတ်ကလေးရှိရင်ကိုယ်တာပဲဒီတော့ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ဖြစ်တယ်အကြောင်းကြောင့်အကျိုးဖြစ်တယ်အဲ့ဒီလိုသိမြင်တာ အဲ့ဒါထူးထူးခြားခြားသိမြင်တယ်ဒါကြောင့်မို့သူ့ကိုဝိပဿနာလို့ခေါ်တယ်တဲ့အဲတာမန်ပုဂ္ဂိုလ်တွေကတော့ဒီခုနငငယ်တုန်းကစိတ်ကလည်းပဲဒီစိတ်ပဲအခုဒီစိတ်ကလည်းပဲဒီစိတ်ပဲငငယ်တုန်းကခန္ဓာကိုယ်ကလည်းဒီခန္ဓာကိုယ်ကြီးပဲအခုအထိဒီခန္ဓာကိုယ်ကြီးပဲလို့ဒီလိုအမြဲတမ်းဒီရှိတယ်လို့ထင်နေတယ်နေဆလို့ထင်နေတယ်အဲအဲ့ဒါတာမန်ပုဂ္ဂိုလ်တွေမြင်တဲ့အမြင်ပဲဒီခန္ဓာကိုယ်ကြီးအဲ့ဒီလိုခန္ဓာကိုယ်ကြီးချမ်းသာတယ် အမြဲတမ်းကိုကိုကိုလို့ချင်လို့လုပ်လို့ရတယ်ကိုသွားရင်လို့သွားလို့ရတယ်ကိုစားရင်လို့စားလို့ရတယ်အဲစီမံနိုင်တဲ့အတ္တကောင်ငါးကောင်ဆိုတာရှိတယ်လို့ဒီလိုထင်ရတယ်နေစလို့ထင်ရတယ်တာမန်လူတွေကဒုက္ခလို့ထင်ရတယ်အတ္တလို့ထင်ရတယ်အဲ့ဒါတွေကတော့တာမန်အမြင်တွေပဲအဲထူးရတဲ့အမြင်ကတော့အနေစလို့မြင်တယ်ဒုက္ခလို့မြင်တယ်အနတ္တလို့မြင်တယ်အဲ့ဒီလိုမြင်လို့ချင်းအဲ့ဒါထူးရတဲ့အမြင်ပဲတဲ့ဒါကြောင့်မဝိပဿနာဆိုတဲ့နေရာမှာ ထူးထူးခြားခြားသိမြင်တာကိုဝိပဿနာလို့ခေါ်တယ်။နေတော့အချိန်ကမှဒါထူးခြားတဲ့အမြင်ပဲအကြောင်းကြောင့်အကျိုးဖြစ်တယ်လို့မြင်တဲ့အမြင်အဲ့ဒါထူးခြားတဲ့အမြင်ပဲအနိစ္စလို့မြင်တဲ့အမြင်အဲ့ဒါထူးခြားတဲ့အမြင်ပဲဒုက္ခလို့မြင်တဲ့အမြင်အဲ့ဒါထူးခြားတဲ့အမြင်ပဲအနတ္တလို့မြင်တဲ့အမြင်အဲ့ဒါထူးခြားတဲ့အမြင်ပဲအဲ့ဒီလိုထူးခြားစွာထူးထူးခြားခြားအားဖြင့် သိမြင်တတ်လို့ဝိပဿနာလို့ခေါ်တယ်တဲ့ဒါကြောင့်မို့ဝိပဿနာနဲ့တတိပဋ္ဌာန်တူတယ်တဲ့ဝိပဿနာဆိုတာလဲဒါပဲတတိပဋ္ဌာန်ဆိုတာလဲဒါပဲဒီမှာလာပြီးတော့ဘာလုပ်နေကြတာတော့လို့မေးတဲ့အခါယောဂီတွေကတတိပဋ္ဌာန်အားထုတ်ကြပါတယ်ဖရာဝိပဿနာအားထုတ်ကြပါတယ်ဖရာလို့တယ်လို့ဖြေကြဝိပဿနာနဲ့တတိပဋ္ဌာန်တူသလားဆိုတော့လဲတူတယ်လို့ဖြေကြတယ်ဟုတ်တယ် ဒီတတိပဌာန်အာထုတ်တာဟာဒီမှာလာပြီးတော့ယောဂီကြီးအာထုတ်နေတာကိုယ့်ကိုယ်ကိုပင်မဆင်းရဲအောင်လာပြီးလုပ်နေကြတာပဲအကျိုးမရှိတဲ့အလုပ်ကိုဒီလူတွေလာပြီးလုပ်နေကြတယ်ဒီဘုန်းကြီးတွေလာပြီးလုပ်နေကြတယ်ထိုင်ရတာပင်မနဲ့ညောင်းနဲ့ပူတယ်တချို့ကလည်းပဲလာပြီးတော့ဒီထဲမှာငါထောင်ကျနေတယ်လို့ပဲဆင်းရဲဒုက္ခတွေရောက်နေရတယ်စသဖြင့်ဒီလိုလဲတွေးတတ်ကြတယ်ဒီတော့ကိုယ့်ကိုယ်ကိုဆင်းရဲအောင်လုပ်နေကြတာပဲအကျိုးမရှိတဲ့အလုပ်တွေလုပ်နေကြတာပဲ ဒီဘုန်းကြီးတွေရောဒီဆရာလေးတွေရောဒီဒကာကြီးတွေရောဒီဒကာမကြီးတွေရောအကျိုးမရှိတဲ့အလုပ်တွေလုပ်နေကြတယ်ပဏိတာတော်မှာဆယ်မိုင်ဝတ်တော်စကန်ရေးတာမှာသွားပြီးတော့လုပ်နေကြတယ်အဲ့ဒီလိုပြောလို့ရှိရင်ယောဂီတွေဘယ်လိုပြန်ပြောမလဲအကျိုးရှိသလားမရှိဘူးလားဟောအကျိုးကဘယ်လောက်ရှိလို့တော့ကိုမှတ်နေရတာဖောင်းတာပိန်တာတွေမှတ်တယ်အစရှိပြီးမှတ်နေရတယ်ဒီမှတ်ရတာအကျိုးရှိလားဘယ်လောက်ရှိတော့ဟမ် မနိုင်သလောက်ရှိပါတယ်တဲ့ဟုတ်ပြီနော်တတိပဒံအကျိုးဘယ်နှမျိုးရှိတယ်လို့ကြားဥတာလဲဟမ်ခုနှစ်မျိုးဟုတ်လားอืมခုနှစ်မျိုးမြတ်စွာဘုရားဘယ်လိုဟောတာလို့ဆိုတာနားထောင်ကြည့်ပထမသံဃာယနာတင်တဲ့အချိန်ခါတုန်းကမြတ်စွာ ဘုရားဟောတော်မူခဲ့တဲ့တရားတော်တွေကို ပြန်လဲအားလို့စုပေါင်းပြီးတော့အုပ်စုအုပ်စုလိုက်အုပ်စုလိုက်စုပေါင်းပြီးတော့ရွတ်ဆိုခဲ့ကြတယ်အဲ့ဒါကိုသံဃာယနာလို့ခေါ်တဲ့သံဆိုတာစုပေါင်းပြီးတော့ကာယနာဆိုတာရွတ်ဆိုတယ်တဲ့သံဃာယနာတင်ခဲ့ကြတယ်အဲ့ဒီအချိန်ခါတုန်းကအရှင်မဟာကတ္တပကမေးတယ်အရှင်အာနန္ဒာကဒီမဟာတတိပဌာန်တုတ်တော်ကြီးကို ဖြေတယ် ဆထသံဃာယနာတင်တဲ့အချိန်ကမှာတော့ဒီကျေးဇူးတော်ရှင်မဟာစီဆရာတော်ဖျားကြီးက အမေးနေရာမှာ နေတယ်အဖြေနေရာမှာတော့တိပတိကဒရဆရာတော်ဘုရားကြီးဥဝိစိတ်တကအဖြေနေရာမှာနေတယ်အဲ့ဒီလိုပါပဲပထမသံဃာယနာတင်စဉ်ကအမေနေရာမှာရှင်မကတ္တဗမထေရမြတ်ကြီးကနေတယ်အဖြေနေရာမှာကတော့ဒီမဟာတတိပဌာနာသုတ်တန်ဒေသနာတော်မှာရှင်အာနန္ဒာကဖြေတဲ့ပုဂ္ဂိုလ်အဖြစ်နဲ့ဖြေခဲ့တယ်အရှင်အာနန္ဒာက အဲ့ဒီသံဃာယနာကျင့်စဉ်အချိန်ခါမှာဧဝံမေတုတံတဲ့တပိတော်တဲ့အရှင်မာကတ္တပဖယမေးလို့မို့မေးလို့မို့အရှင်မာကတ္တပမေးလို့မို့ရှင်အာနန္ဒကပြန်ဖြေတဲ့အရှင်မာကတ္တပဖယတပိတော်ဒီမဟာတတိပဌာနာသုတ်တံဒေသနာတော်ကိုမြတ်စွာဘုရားရဲ့ထံတော်မောက်ကနေပြီးတော့တပိတော်နာယူမှတ်သားခဲ့ရပါတယ်ဘုရားတပိတော်နာယူမှတ်သားခဲ့ရတာကတော့ ဒီလိုပါဖះဆိုပြီးတော့သူကပါဠိလိုဆက်ပြီးတော့ဖြေတာပေါ့လေအရှင်အာနန္ဒာကအရှင်မာကတ္တပကိုလျှောက်ထားတဲ့တန်ဃာတော်အများရှေ့မှာပေါ့လေဤကံသမယံဘဂဝါကုရုတုဝိဟရတိကမ္မတဓမ္မနာမနိဂမောတတရာခောဘဂဝါဘိက္ခုအာမန္တေတိဘေကဟောတိပရန္တေတိဒေဘိက္ခုဘဂဝေတောပစ္စသောတုံဘဂဝါဣတရောစာတဲ့ယောဂီတွေနားလည်လား ဘာလို့နားမလဲတာတော့ကိုကမြန်မာလူမျိုးဆိုတော့မြန်မာစကားနဲ့ပြောမှနားလည်မှာပေါ့ဘုရားကပါဠိဘာသာနဲ့ဟောခဲ့တာဆိုတော့ပါဠိဘာသာစကားကိုတော့နားမလဲဘူးပါဠိဘာသာစကားအခုဘာသာစကားမဟုတ်တော့နားမလဲဘူးအဲ့တော့မြန်မာလူပြောရလို့ရှိရင်တော့တဲ့ဧကံသမယံဘဂဝါကုရုတုဝိဟရတိတဲ့မြတ်စွာဘုရားတစ်ချိန်လုံးကတဲ့အိန္ဒိယနိုင်ငံမှာ ကုရုတိုင်းဆိုတာရှိခဲ့ အဲ့ဒီကုရုတိုင်းမှာကာမာတဓမ္မနာမကုရုဏာနိဂမောတဲ့အဲ့ဒီကုရုတိုင်းထဲမှာကာမာတဓမ္မဆိုတဲ့နိဂုံကြီးရှိခဲ့တယ်နိဂုံဆိုတာနိဂုံးဆိုတာတော့သူကဈေးတွေရှိတယ်ဈေးရုံတွေရှိတယ်ဈေးဆိုင်တွေရှိတယ်ဒါပေမဲ့လို့မြို့နန်းကတော့မဆက်ရမြို့နန်းကမဆက်ရသေးပေမဲ့လို့ အဲဈေးယုံနေဈေးဆိုင်နေနဲ့အမတန်စီကားတယ်မြို့ကြီးတည်းများစီကားတာပေါ့လေမြို့တော်လည်းမဟုတ်သေးဘူးရွာကြီးပါပဲအဲ့ဒီကာမတဓမ္မဆိုတဲ့ဈေးဆိုင်နေလည်းရှိတယ်ဈေးယုံနေလည်းရှိတယ်အဲအဲ့ဒီလိုစီကားတဲ့ရွာကြီးမှာမြတ်စွာဘုရားရွာကြီးကိုအမိပြုပြီးတော့ရွာကြီးရဲ့အနီးအနားမှာရှိတဲ့တောအုပ်ကြီးတစ်ခုမှာမြတ်စွာဘုရားသရင်သုံးတော်မူခဲ့ပါတယ်တဲ့ဘသူကနေဘသူလျှောက်တာတော့ရှင်မာကတ္တပ သံဃာယနာဘယ်သံဃာယနာတင်စဉ်ကလဲသံဃာယနာဘယ်နှကြိမ်တင်ပြီးပြီတော့6ကြိမ်တင်ပြီးပြီပထမဆုံးသံဃာယနာမှာတတရာခောဘဂဝါဘိက္ခုအာမန္တေတိဘိကဟောတိတဲ့အဲ့ဒီတောအုပ်ကြီးထဲမှာမြတ်စွာဘုရားတပါးတည်းတင်သတင်းသုံးတာမဟုတ်ဘူးအဲ့ဒီမှာအရှင် အာနန္ဒာအစရှိတယ် ယဟန်တော်တွေခြံရံပြီးတော့တောအုပ်ကြီးထဲမှာသရင်တုပ်နဲ့မြတ်စွာဘုရားကယဟန်တို့တဲ့ဒီလိုသတိပေးစကားမြတ်စွာဘုရားကမိန်ကြားတော်မူလိုက်အဲ့ဒီလိုမိန်ကြားတော်မူလိုက်တယ်ဆိုရင်ပဲအဲ့ဒီမြတ်စွာဘုရားအနိအနာမှာတရားကိုနာကြားဖို့ထိုင်နေကြတဲ့သရင်တုံနေကြတဲ့တန်ဃာတော်အရှင်မြတ်ကြီးကလည်းပြန်ပြီးတော့ရှောက်ဗရန်တေတိဒေဝိကုဘဂဝေတောပစ္စသောတုံတဲ့မြတ်စွာဘုရားအရှင်ဘုရားလို့သူတို့ကလည်း တ်စွာဘုရားယဟန်တို့လို့တလူခေါ်လိုက်တော့အရှင်ဘုရားလို့တလူယဟန်တွေကလည်းပြန်ပြီးတော့လျှောက်ထားကြတယ်ဘဂဝါဧတရောစာတဲ့အဲ့ဒီလိုယဟန်တွေကအရှင်ဘုရားလို့လျှောက်လိုက်တဲ့အခါမှာမြတ်စွာဘုရားဆက်ပြီးတော့ဒီမဟာတတိပဌာနာတုတ်တန်ဒေသနာတော်ကြီးကိုဟောတော်မူပါတယ်တဲ့အဲ့ဒီမှာကုရုတိုင်ကမ္မတဓမ္မဏီကုံးတဲ့အဲကုရုတိုင်ဆိုတာအမတန်မှထူးခြားတဲ့တိုင်တစ်ခုပဲ စာတွေကဆိုထားတာပေါ့လေပါဠိတော်ကိုဖွင့်ဆိုထားတဲ့ကျမ်းစာရှိတယ်အဲ့ဒါကိုအဋ္ဌကထာလို့ခေါ်တယ်အဋ္ဌဆိုတာပါဠိတော်ရဲ့အ ਨੇ ဒိဗေအမျိုးမျိုးကိုကထာဆိုတာပြောပြတယ်ဖွင့်ပြတယ်ကျမ်းစာအဲ့ဒီကျမ်းစာကိုအဋ္ဌကထာလို့ခေါ်တယ်အဲ့ဒီအဋ္ဌကထာမှာဖွင့်ဆိုထားတာကုရုတိုင်းရဲ့အခြေအနေလေးဟာအမတန်မှအာရဇရာကောင်းတယ်ကုရုတိုင်းသူတိုင်းသားတွေဟာလည်းအမတန်အာရဇရာကြီးနိုင်ဇရာအတုယူဇရာလေးစားဇရာကောင်းတယ် အဲကုရုတိုင်းဆိုတာရှိခဲ့တယ်တဲ့အိန္ဒိယနိုင်ငံမှာဘုရားလက်ထက်ကအဲ့ဒီကုရုတိုင်းမှာရှိကြတဲ့ယဟန်တွေလည်းရှိယဟန်မတွေလည်းရှိယဟန်တွေကတော့ဘိက္ခုလို့ခေါ်တယ်ယဟန်မတွေကတော့ဘယ်လိုခေါ်တယ်ကြားဘူးလေဘိက္ခုနီတဲ့ယဟန်တွေလည်းရှိတယ်ယဟန်မတွေလည်းရှိတယ်ဘိက္ခုတွေလည်းရှိတယ်ဘိက္ခုနီတွေလည်းရှိတယ် ဖယားတရားတန်ခါယရနာသုံးပါးကိုစီးကပ်ကိုးကွယ်တဲ့အမျိုးသားတွေလည်းရှိဖယားတရားတန်ခါယရနာသုံးပါးကိုစီးကပ်ကိုးကွယ်တဲ့အမျိုးသားတွေကိုပါဠိလိုခေါ်ရင်ဘယ်လိုခေါ်တော့ဥပါတကခေါ်တယ်ဖယားတရားတန်ခါယရနာသုံးပါးကိုစီးကပ်ကိုးကွယ်တဲ့အမျိုးသမီးတွေကိုတော့ဥပါတိကတဲ့သူတာလေးမှာလုံကြီးကျင်လေးနဲ့ ကကလည်းရေးချနဲ့အင်းကကတော့ဥပဒကလည်းရေးချပါနေတာပါပဲအမျိုးသားတွေကိုသုံးတဲ့စကားလုံးကဥပါဒကအမျိုးသမီးတွေမှာရောက်တော့ဥပါတိကအလှူဒါနလှူဒန်းတတ်တဲ့ပုဂ္ဂိုလ်တွေကိုခေါ်လို့ရှိရင်ဒါယကအဲအမျိုးသားတွေအမျိုးသမီးတွေရောက်တော့ဒါယိကအမျိုးသမီးတွေရောက်တော့ဘယ်လိုခေါ်တော့ အဲယတနာသုံးပါးကိုစိကကိုယ်ွယ်တတ်တဲ့အမျိုးသားဆိုရင်ဥပါဒကယတနာသုံးပါးကိုစိကကိုယ်ွယ်တတ်တဲ့အမျိုးသမီးဆိုရင်ဥပါတိကတဲ့လူတွေထဲမှာယတနာသုံးပါးစိကကိုယ်ွယ်တဲ့အမျိုးသားတွေအမျိုးသမီးတွေပရိသတ်၄မျိုးလို့ခေါ်တယ်ယဟန်ပရိသတ်ယဟန်မပရိသတ်ဥပါဒကပရိသတ်ဥပါတိကပရိသတ်ဆိုပြီးပရိသတ်ဘယ်နှမျိုးရှိတော့ ၄မျိုးတဲ့ကုရုတိုင်းမှာ၄မျိုးရှိတယ်ပရိသတ်၄မျိုးအဲ့ဒီ၄မျိုးသောပရိသတ်တွေဟာကုရုတိုင်းမှာရှိကြတယ်၄မျိုးသောပရိသတ်တွေအဲ့ဒီကုရုတိုင်းရဲ့အခြေအနေကယာတိဥရုကလည်းအမတန်ကောင်းတယ်တဲ့ယာတိဥရုအေးသင့်တဲ့အခါမှာအေးတယ်ပူသင့်တဲ့အခါမှာပူတယ်ယာတိဥရုအမတန်မြတ်တာတဲ့တပ္ပါယဖြစ်ယာတိဥရုတပ္ပါယဖြစ်ုံနဲ့မဟုတ်ဘူးတဲ့အစအစာတွေကလည်းအမတန်မှပြည့်စုံပေါ်များကျွယ်ဝတယ် တပ်ပါယဖြစ်ကြ။ဘာကြောင့်လဲဆိုတော့အဲ့ဒါကတော့တီဃာမှာပြောထားတဲ့စကားလုံးတီဃာဆိုတာကတော့အဋ္ဌကရာကိုထပ်ဆိုပြီးတော့ထပ်ပြီးတော့ဖွင့်ဆိုတဲ့ကျမ်းစာအဲ့ဒါကိုတီဃာလို့ခေါ်တယ်။အဲ့ဒီတီဃာကိုထပ်ပြီးတော့ဖွင့်ဆိုတဲ့ကျမ်းစာလည်းရှိသေးတယ်သူကတော့အနုတီဃာလို့ခေါ်တယ်။ဘုရားစာပေပိဋကစာပေမှာပါဠိတော်တဲ့အဋ္ဌကထာတဲ့တီဃာတဲ့အနုတီဃာတဲ့စကားလုံး၄မျိုးရှိတယ် ဘာတွေတုံးပြောကြည့်ပါဦးအဲပါဠိတော်ရေပါဠိတော်ဆိုတာဘုရား ဟောထားတဲ့စကားတွေအဲ့ဒါကိုဘာလို့ခေါ်တော့အဲ့ဒီပါဠိတော်ဘုရားဟောထားတဲ့စကားလုံးတွေကိုအ ਨੇ အတိပဲပေါ်လွင်အောင်ထင်ရှားအောင်ဆိုပြီးတော့ဖွင့်ဆိုပြတဲ့ကျမ်းစာကိုတော့ဘာလို့ခေါ်တော့အဲ့ဒီအတ္တကရာရဲ့ဖွင့်ဆိုထားတဲ့စကားလုံးတွေတချို့စကားလုံးတွေကမပေါ်လွင်ဘူးမထင်ရှားဘူး အဲ့ဒီမပေါ်လွင်မထင်ရှားတဲ့သကလုံးတွေကိုပြန်လဲပြီးတော့ဖွင့်ဆိုပြတဲ့ကျမ်းစာရှိတယ်အဲ့ဒီကျမ်းစာကိုတော့တီဃာလို့ခေါ်တယ်အဲ့ဒီတီဃာထဲမှာမပေါ်လွင်တဲ့သကလုံးလေးတွေရှိနေတယ်ဆိုလို့ချင်းအဲ့ဒီသကလုံးလေးကိုပြန်ပြီးတော့ထပ်ဆင့်ပြီးတော့ဖွင့်ပြတဲ့ကျမ်းစာလည်းရှိတယ်အဲ့ဒီကျမ်းစာကတော့အနုတီဃာတဲ့အဲ့ဒီလိုရှိအခုဟာကတီဃာမှာပြောထားတဲ့သကလုံးဘယ်လိုပြောထားတုံးဆိုတော့ အဲ့ဒီကုရုတိုင်းသူတိုင်းသားတွေကတဲ့စိတ်ထားအမတန်ကောင်းကြတယ်တဲ့အသင့်အတင့်နှလုံးသွင်းမှုယောနိသောမနတိကာရရှိကြတယ်တဲ့စိတ်ထားသူတို့စိတ်ထားတက်ကြစိတ်ထားကောင်းကြယောနိသောမနတိကာရစတဲ့စိတ်ထားတွေလည်းရှိကြတယ်တဲ့ဒါရင်မကသေးဘူးတဲ့သူတို့ကရှေးကံလည်းကောင်းကြတယ်အဲ့ဒီကုရုတိုင်းသူတိုင်းသားတွေကရှေးကံကောင်းခြင်းယောနိသောမနတိကာရစတဲ့စိတ်ထားတွေကောင်းခြင်း ရာသီဥတုတွေကလည်းဒါကတော့ကောင်းတယ်ပေါ့လေအစားအစာတွေကလည်းကောင်းတော့တဲ့ဘာဖြစ်တုံးဆိုတော့အဲ့ဒီကုရုတိုင်းသူတိုင်းသားတွေကျမ်းမာရေးတွေလည်းသိကောင်းတယ်တဲ့ခန္ဓာကိုယ်အင်အားတွေကလည်းပြည့်စုံရတယ်ကျမ်းမာရတယ်ခန္ဓာကိုယ်ကလည်းကျမ်းမာအင်အားတွေကလည်းရှိဆိုတော့စိတ်တွေကလည်းရှင်လန်းတွဲကြွားတော့စိတ်တွေကလည်းပဲသူတို့ကျမ်းကျမ်းမာမာနဲ့စိတ်တွေကလည်းပဲထက်ထက်မြက်မြက်တန်တန်ရှင်းရှင်းကြီးကြီးလင်းလင်းရှိကြတယ် အဲ့ဒီလိုကိုယ်လည်းကျမ်းမာစိတ်လည်းချမ်းသာရှိကြတဲ့အဲ့ဒီကုရုတိုင်းသူတိုင်းသားတွေဟာတဲ့ဉာဏ်ပညာလည်းထက်မြက်ကြတယ်တဲ့အဲ့ဒီလိုအနေအထားရှိတာကိုမြတ်စွာဘုရားကသိတော်မူလို့သူဟောမဲ့အမတမ်းမှလေးနက်တဲ့တရားဒေသနာဖြစ်တဲ့မဟာသတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးကိုခံယူနိုင်လောက်တဲ့အနေအထားရှိကြတဲ့အဲ့ဒီကုရုတိုင်းသူတိုင်းသားတွေကိုမြတ်စွာဘုရားက အမတန်နဲ့နဲ့တဲ့တတိပဌာန်ဒေသနာတော်ကြီးဟောတော်မူပါတယ်တဲ့ဒီနေရာမှာဥပမာနှမျိုးပြထားတဲ့အဲ့ဒီအဋ္ဌကရာကျမ်းစာကယောက်ျားတယောက်ကရွှေနဲ့ပြုလုပ်ထားတဲ့ပန်းကလပ်ကလေးကိုရတယ်တဲ့အဲ့ဒီပန်းကလပ်လေးပေါ်မှာပန်းအမျိုးမျိုးတွေတင်ပါတယ်တဲ့နောက်ဥပမာတစ်မျိုးကတော့ရွှေနဲ့ပြုလုပ်ထားတဲ့တစ်တာလေးတစ်လုံးရတယ်အဲ့ဒီတစ်တာလေးတစ်လုံးထဲမှာ ရွှေတွေငွေတွေကြောက်တံပရမအစရှိတဲ့ယရနာတွေတဲ့သိမ့်စီတယ်တဲ့ဒီလိုပါပဲတဲ့မြတ်စွာဘုရားကဒီလိုသူ့ရဲ့နည်းနည်းတဲ့တရားကိုခံယူနိုင်စွမ်းအားရှိတဲ့ကုရုတိုင်းလူတိုင်းလားလို့ခေါ်ရတဲ့တရားနာပရိသတ်အဲ့ဒီတရားနာပရိသတ်ကိုသူကရတော့အဲ့ဒီနည်းနည်းတဲ့မဟာသတိပ္ပံတရားတော်ကိုဟောတော်မူပါတယ်တဲ့ဒီမဟာသတိပ္ပံတရားဒေသနာတော်ကိုအခု ဏိတာရမဆယ်မိုင်ကုန်းဒောစကရိတ်တာမှာအာထုတ်နေကြတဲ့ယောဂီတွေနာကြားခွင့်ရနေကြတယ်အမတန်ကံကံကောင်းတယ်အဲနာကြားခွင့်ရယုံနေမကကိုယ်တိုင်ကိုယ်ရရှုမှတ်ပွားများအာထုတ်ခွင့်ရတယ်ကိုယ်တိုင်ကိုယ်ရရှုမှတ်ပွားများအာထုတ်ခွင့်ရတဲ့အတွေ့တတိပဋ္ဌာန်အာထုတ်လို့ရရှိထားတဲ့အကျိုးတရားတွေကိုလည်းကိုယ်အတိုင်းတန်နဲ့ကိုယ်အတိအကျရရှိခံစားနေကြရတယ်အမတန်ကံကောင်းတယ်အဲဒီကုရုတိုင်သူတိုင်သားတွေရဲ့ အဲသူကအာရကျင်တ်เสียအနေထားလေးတွေကိုအဲ့ဒီအဋ္ဌကရာကဆက်ပြီးတော့ပြောထားသေးတယ်အဲ့ဒီအဋ္ဌကရာရေးတဲ့ဆရာတော်ကတော့သူကရှင်မဟာဗုဒ္ဓဂောတတဲ့အမတန်နာမည်ကြီးတဲ့စာရေးဆရာကြီးပါပဲသူကပါဠိကျမ်းစာအဲ့ဒီအဋ္ဌကရာကျမ်းစာတွေကိုအများကြီးရေးခဲ့တယ်သူ့ရဲ့စာပေတွေကိုဗမာပြည်ကဘုန်းကြီးတွေမဟာစီရောမဟာစီဆရာတော်ဘုရားကြီးရောရွှေတောင်ကုန်းဆရာတော်ဘုရားကြီးရောအဲသူတို့ရဲ့ဆရာဆရာတွေရောအကုန်လုံးမှာပဲဗမာပြည်ကရှိသမျှတိပိဋက ဒီဝါမကျင်အကုန်လုံးပေါ့လေဒါလိလာကြရတယ်အဲ့ဒီရှင်မဘုရဝတ္တမထေရမြတ်ကြီးရေးခဲ့တဲ့အထကရာကျမ်းစာတွေအများကြီးပဲအဲ့ဒါတွေကိုလိလာကြရတယ်ဓမ္မတန်ကျေးဇူးရှိတဲ့ဆရာတော်ကြီးပါပဲအဲ့ဒီဆရာတော်ကြီးကကုရုတိုင်းလူတိုင်းသားတွေအကြောင်းကိုသူကဆက်ပြီးပြောတယ်အဲ့ဒီသူရေးတဲ့အထကရာကျမ်းစာမှာအဲ့ဒီကုရုတိုင်းလူတိုင်းသားတွေဟာတဲ့သူကအမြဲတမ်းသူတို့ကတတိပဋ္ဌာန်အားထုတ်ကြတယ်တဲ့တတိပဋ္ဌာန် ယဟန်တွေလည်းအာထုတ်တယ်ယဟန်မတွေလည်းအာထုတ်တယ်ဥပါဒကာတွေလည်းအာထုတ်တယ်ဥပါတိကာမတွေလည်းအာထုတ်တယ်ကုရုတိုင်းသူတိုင်းသားကုရုတိုင်းထဲမှာရှိနေတဲ့ဘုန်းကြီးတွေရောလူတွေရောအမျိုးသားတွေရောအမျိုးသမီးရောအကုန်အာထုတ်ကြတယ်တဲ့တတိပဋ္ဌာန်အာထုတ်ကြတယ်ဒါလည်းပဲအမတန်အာရကျင့်တတ်စရာကောင်းတာပဲဗမာပြည်မှာအခုလူပေါင်းတန်ပေါင်း90ကျော်ရှိနေတယ်ဘုန်းကြီးတွေလည်းအများကြီးပဲ သိခါရှင်ဆရာလေးတွေလည်းအများကြီးပဲအမျိုးသားအမျိုးသမီးတွေအများကြီးပဲအဲ့ဒီကုရုတိုင်းသူတိုင်းကုရုတိုင်းမှာရှိနေကြတဲ့ဘုန်းကြီးတွေလို့တရားဒဂမတွေလို့မြန်မာနိုင်ငံမှာရှိနေကြတဲ့ခုနတန်းပေါင်း90ကျော်သော လူတွေဘုရားဘာသာမဟုတ်တဲ့လူတွေထားလိုက်ပါတော့10တန်းလောက်ဖယ်ထားလိုက်အောင်အဲတန်း40ကျော်သောဘုရားဘာသာဝင် သူတော်စင်တွေ ယဟန်တွေ အမျိုးသားအမျိုးသမီးတွေကိုရင်တွေသိခါရှင်တွေအကုန်လုံးပါပဲဘုရားသားတော်သမီးတော်တို့မှန်သမျှအဲ့ဒီကုရုတိုင်းသူတိုင်းသားတွေလိုပဲတတိပဋ္ဌာန်တရားတွေအာထုတ်ခွင့်ရကြရင်အာထုတ်နေကြရင်အင်မတန်ကောင်းပါပဲအခုမြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင် အမိခံထားပြီမယ်လို့တတိပဋ္ဌာန်ဘယ်လိုအာထုတ်ရမယ်လို့မကြားဘူးသေးတဲ့သူတွေလည်းအများကြီးပဲရှိနေမယ် မကြဘူးတဲ့အတိုင်းပဲတချို့လည်းပဲတတိပဒံဆိုတာဘယ်လိုမှတ်ရတယ်ဆိုတာလည်းမသိတခါမှလည်းမမှတ်ဘူးပဲနဲ့တတိပဒံရဲ့အကြောင်းလည်းမသိတတိပဒံမှတ်နည်းလည်းမသိအဲ့ဒီလိုအနီအထားနဲ့လူရလို့ဖြစ်လာပြီးတည်သွားကြတဲ့လူတွေလည်းပဲဗုဒ္ဓဘာသာဝင် အမိခံတဲ့ပုဂ္ဂိုလ်တွေထဲမှာလည်းပဲအများကြီးရှိမှာပဲအဲ့ဒီပုဂ္ဂိုလ်တွေအတွက်တော့ဝမ်းနေစရာပါပဲ အဲ့တော့ဗုဒ္ဓဘာသာဝင်မှန်လို့ရှိရင်ဟောဒီတတိပဌံတရားကုရုတိုင်းသူတိုင်းသားတွေလိုအာထုတ်ခွင့်တာကြရင်သိကောင်းပါပဲမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကဖာအံကြာပင် အောက်ကဖားတွေလိုဖြစ်နေကြရင်မကောင်းဘူးတဲ့ကြာပင် အောက်ကဖားကြာဝက်ဆန်စားရသလားကြာဝက်ဆန်ဘယ်သူလာပြီးတော့စားလဲ ဟိုးအဝေးမှာရှိနေတယ်ပြားပရုံးတွေကလာပြီးတော့မစားကြဘူးလားဖားဆိုတဲ့သရဝါဟာအဲ့ဒီခုနကြာပင်အောက်မှာနေတာပဲကြာဝက်ဆန်နဲ့နီးကပ်နေတာပဲဒါပေမဲ့လို့ကြာဝက်ဆန်ကိုစားခွင့်မရရှာဘူးအဝေးမှာရှိတဲ့ပြားပရုံးတွေကလာပြီးတော့စားသုံးရတယ်အဲ့ဒီလိုပဲဗုဒ္ဓသာသနာထွန်းကားတဲ့တတိပဋ္ဌာန်တရားတွေထွန်းကားတဲ့ဟောဒီမြန်မာနိုင်ငံမှာရှိနေကြတဲ့ ဗုဒ္ဓသာသနာဝင် အမိခံနေကြတဲ့ယဟန်တွေရောအမျိုးသားတွေရောအမျိုးသမီးတွေရောကိုရင်တွေရောသိက္ခာရှင်တွေရောဘုရားသားတော်သမီးတော်အမိခံနေကြတဲ့အဲ့ဒီပုဂ္ဂိုလ်တွေမြန်မာနိုင်ငံမှာတတိပဒံကြာဝတ်ဆံကိုမစားခွင့်စားသုံးခွင့်မရရှရှာတဲ့အဲမြန်မာဗုဒ္ဓသာသနာဝင်ကြီးရှိနေကြတယ်အဲဒီလိုဗုဒ္ဓသာသနာဝင်ကြီးကတော့ ကြာပင်အောက်မှာရှိနေတဲ့ဖားတွေနဲ့တူးနေကြတာပေါ့လေ။ဗဏိတာရမဆေမံကွန်တောစကရေးတာမှာမြန်မာလူမျိုးတွေတင်တရားလာအားထုတ်တာဟုတ်ရဲ့လား။နိုင်ငံသားတွေမလာဘူးလား။နိုင်ငံသားတွေစိုးနေတာပဲအစီတိုင်းအနောက်တိုင်းစိုးနေတာပဲနိုင်ငံပေါင်းများစွာပဲလာပြီးတော့အားထုတ်ကြတယ်။မိန်မောင်းများစွာဝေးကြတယ်ပိုက်ဆံတွေအများကြီးအကုန်ခံပြီးတော့လာအားထုတ်ကြတယ်။မြန်မာနိုင်ငံကလူတွေမိရက်နဲ့ဝေးနေကြတယ်။ သတိပဋ္ဌာန်ကြာဝဆန်းလာပြီးတော့စားသုံးခွင့်မသားကြဘူးစားအဲအဲ့ဒီလိုစားသုံးခွင့်မသားတဲ့သူတွေကတော့ဘုရားနာမှာနီးနေတယ်ဘာတွေနဲ့တူးနေတော့ဘုရားနာမှာဘာတွေရှိလဲရှင်သေးတွေဘာလောက်တာတော့ရှင်သေးတွေကဘုရားဘက်ကောင်းလဲတာဘယ်ဘက်ကောင်းလဲတာတော့ဘုရားကိုကြောပေးထားတယ်မို့လားအဲအဲ့ဒီလိုပဲဘုရားသာသနာဝင်အမိခံတဲ့ပုဂ္ဂိုလ်တွေသူတို့က တတိပဒံတရားအာမထုတ်ခွင့်အာထုတ်ခွင့်မရကြဘူးဆိုလို့ရှိရင်တဲ့အဲ့ဒီတရားနာကရှင်နေကြီးလေရှင်နေလိမ့်မယ်တဲ့သာသနာတော်ကိုကြောပေးပြီးနေကြအဲ့တော့အဲ့ဒီလိုဒီဒီဘုရားတွေနာကရှင်နေကြီးတို့လည်းလည်းအဖြစ်မခံနဲ့ရာပင် အောက်မှာရောက်နေတဲ့ဖားတော်ဝါလေးတို့လည်းအဖြစ်မခံနဲ့မြန်မာနိုင်ငံမှာဖြစ်နေကြတဲ့ ပုဂ္ဂိုလ်တွေဒီတတိပဌာန်တရားကိုအားထုတ်ခွင့်ရကြမယ်ဆိုရင်အမတန်ကောင်းမယ်မြန်မာနိုင်ငံကြီးလည်းပို့ပြီးတော့တိုးတက်မယ်မြန်မာသာသနာကြီးလည်းအမတန်မှတိုးတက်စီပင်မယ်အခုတော့မြန်မာလူမျိုးတွေမှာတတိပဌာန်ကအားနည်းနေကြတယ်တချို့ဆိုလို့ချင်းတတိပဌာန်ဆိုတာဘာမှမသိဘယ်လိုမှအမှန်မသိပြီးတာတော့တယ်ဘာမှမသိချဘူးအဲဒီလိုပုံကိုယ်တွေများနေလို့ရှင်တော့မြန်မာနိုင်ငံမှာသာသနာအားမကောင်းသေးဘူး ယမလူမျိုးဗုဒ္ဓသာသနာဝင်မှန်ရင်လူကြီးရောလူငယ်ရောလူလူရွယ်ရောလူလက်ရောရှိမြန်မာနိုင်ငံသာသနာကြီးမြန်မာနိုင်ငံကြီးအမတန်မှအားရကြည်နက်စရာကောင်းမယ်အမတန်မှငြိမ်းချမ်းမယ်တာယာမယ်စီပင်မယ်ဖွံ့ဖြိုးမယ်တိုးတက်မယ်ဟောတတိပဌာန်နဲ့အမတန်မှငြိမ်းချမ်းမယ်ဥရုတိုင်းသူတိုင်းသားတွေကတော့အဲ့ဒီတတိပဌာန်တရားကျူးစာပွားများအားထုတ်ကြတယ်တဲ့ဆိုလိုက်တဲ့သူစာစကားကအမတန်မှပဲသူက အားရစရာပါပဲဘယ်လိုဆက်ပြီးပြောတုံဆိုတော့အဲ့ဒီကုရုတိုင်းမှာရှိနေကြတဲ့ကျွန်းအမှုလုတ်တမခေါ်တဲ့အလုတ်တမခေါ်တဲ့အောက်တန်းစားအလွှာတွေကတော့မှ စကားပြောပြီဆိုလို့ရှိရင်တဲ့သူတို့ဟာတတိပဋ္ဌာန်နဲ့ပတ်သက်တဲ့တရားစကားကိုပဲပြောကြပါလေတဲ့ဒီစကားလေးဟာလည်းပဲအမတန်မှအားရစရာပါပဲ မြန်မာနိုင်ငံကလူတွေတတိပဒံဘဏ္ဍပါရှိတယ်လေတတိပဒံအကျိုးဒါတွေထားလိုက်ပါတော့တတိပဒံဘဏ္ဍပါရှိတယ်မသိခြင်းနေပါစေတတိပဒံအကျိုးအားထုတ်လို့မို့ဘဏ္ဍပါရတယ်ဆိုတာလည်းမသိခြင်းနေပါစေဟောတတိပဒံဘယ်လိုမှတ်ရတယ်မှတ်ပုံမှတ်နည်းလေးမြန်မာနိုင်ငံဗုဒ္ဓသာသနာဝင် အမျိုးသားတိုင်းအမျိုးသမီးတိုင်းယဟန်တိုင်းရှင်တိုင်းသိခါရှင်တိုင်းသိကြမယ်ဆိုရင်အမတန်ကောင်းပါလေသိတယ်ဆိုရင်ကိုပဲကောင်းလာပါပြီ အမတမ်းမှကြည်နက်စရာဖြစ်ပါပြီ။ဒါမသိကြပါဘူး။သိယုံနေမကအဲ့ဒီတတိပဌာန်တရားကိုအာထုတ်ဖူးတယ်။ဟောအာထုတ်တဲ့အခါမှာလည်းကြည်ရနက်နက်ပြည့်ပြည့်စုံစုံ အာထုတ်ဖူးတယ်ဆိုရင်တော့အလွန်အားရစရာ ဖြစ်ပြီပေါ့။အဲ့ဒီလိုရင်မကစကားပြောကြတဲ့အခါမှာတရားစကားတတိပဌာန်အာထုတ်နည်းနဲ့ပတ်သက်တဲ့စကားပြောရမယ်ဆိုရင်ပြောနိုင်ကြမယ်ဆိုရင် အဲ့ဒါအမတန်ပို့ပြီးတော့ကောင်းပါပြီမြန်မာနိုင်ငံအဲမြန်မာဗုဒ္ဓသာသနာဝင်တွေစကားပြောကြပြီဆိုလို့ရှိရင်တတိပဒံနဲ့ပတ်သက်တဲ့စကားကူတာပြောတယ်ဆိုတဲ့အဆင့်အတန်းကြီးကတော့အတော်ကြီးကိုဝေးကွာနေပါသေးတယ်သူတို့ကုလူတိုင်းသူတိုင်းသားတွေကတော့အဲ့ဒီခုနအောက်တန်းလွှာဖြစ်တဲ့ကျွန်းအလုတ်သမားတွေကအလုတ်သမားတွေကလည်းပဲတဲ့အဲ့ဒီတတိပဒံနဲ့ပတ်သက်တဲ့စကားကိုပဲပြောကြတယ်တဲ့အဲ့ဒီအဆင့်တန်းတော့တော်တော်ကိုမြင်လွန်နေပါတယ်မြန်မာနိုင်ငံလူတွေ အဲဒီလိုတတိပဌာန်နဲ့ပတ်သက်တဲ့စကားကိုသာမပြောဆိုနိုင်ကြသေးတော့လည်းပဲတတိပဌာန်အာထုတ်နည်းကိုတော့လူတိုင်းသိထားကြရင်သိကောင်းမယ်လူတိုင်းလည်းအာထုတ်နိုင်ကြတယ်ဆိုရင်သိကောင်းမယ်မြန်မာနိုင်ငံခေါင်းဆောင်နေကြတဲ့နိုင်ငံခေါင်းဆောင်တွေရောသာသနာမှာခေါင်းဆောင်နေကြတဲ့ပုဂ္ဂိုလ်တွေရောအဲ့ဒီလိုကြိုးစားနိုင်ရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံကြီးပို့ပြီးတော့အားရစရာကြည်နပ်စရာဝမ်းသာစရာကြည်နူးစရာအနေအထားတွေနဲ့ပြည့်စုံလာမယ်လို့စိတ်ထဲမှာ မျောလင်းမိအဲအဲ့ဒီအဋ္ဌကရာမှာဆက်ပြီးပြောထားတာကတော့ဒီရေချိုးစိတ်တို့ဘိုင်းငင်းတဲ့နေရာအစရှိတဲ့နေရာတွေမှာလည်းပဲစကားပြောကြပြီဆိုလို့ရှိရင်အကျိုးမရှိတဲ့စကားမပြောကြဘူးတဲ့အဲ့ဒါလည်းအံ့ဩစရာပဲ အကျိုးရှိတဲ့စကားပြောကြတယ်တဲ့မြန်မာနိုင်ငံကလူတွေလည်းဒီလိုပဲအကျိုးရှိတဲ့စကားတွေပြောနိုင်ကြမယ်ဆိုရင်သိပြီးတော့ကောင်းပါပဲအဲ့ဒီကုရုတိုင်းသူတွေရဲ့တူးနဲ့တူးတွေ့ကြတဲ့အခါမှာပြောကြဆိုကြတဲ့စကားလေးတွေကလည်းအမတန်မှအားရစရာကောင်းတယ်ဘယ်လိုလဲဆိုတော့အမျိုးသမီးတယောက်ကနေပြီးတော့အမျိုးသမီးတယောက်တွေ့တဲ့အခါရောက်တော့အဲ့ဒီကုရုတိုင်းမှာရှိကြတဲ့အမျိုးသမီးတွေပေါ့လေ အမျိုးသမီးတယောက်ကနေပြီးတော့အမျိုးသမီးတယောက်တဲ့အခါတွေ့တဲ့အခါဟေ့တငယ်ချင်းသင်ဘယ်တတိပဌာန်များအားထုတ်နေသလဲလို့ဒီလိုမေးတဲ့ဓမ္မတန်ကောင်းတာပဲမြန်မာနိုင်ငံကအမျိုးသမီးတွေအထူးသဖြင့်အမျိုးသမီးတွေပိုအရေးကြီးတယ်အမျိုးသားတွေတဲ့မြန်မာနိုင်ငံအမျိုးသမီးတွေတငယ်ချင်းဘယ်တတိပဌာန်များအားထုတ်နေသလဲလို့အဲ့ဒီလိုတဦးနဲ့တဦးတွေ့တဲ့အခါမေးနိုင်တဲ့အနေအထားမျိုး ရှိကြမယ်ဆိုရင်သိကောင်းပါပဲမြန်မာနိုင်ငံကအမျိုးသမီးတွေပိုအရေးကြီးတယ်ဆိုတာကမြန်မာနိုင်ငံကအမျိုးသမီးတွေတတိပဋ္ဌာန်တရားအာမထုရလို့ရှင်ဘာသာကြားတွေရဲ့နောက်ကိုကောက်ကောက်ပေါအောင်လိုက်သွားကြတာတွေကအများကြီးအဲ့ဒီလိုကြားရမြင်ရတွေ့ရအဲ့ဒီလိုခြေနေတွေမြင်ရတွေ့ရတဲ့အခါတော့စိတ်မသက်သာစရာတွေပါပဲအဲ့ဒါဘာကြောင့်လို့ကိုတရားကိုသိချာသိမထားလို့ကိုတရားကိုသိချာသိထားတယ်ဆိုလို့ရှိရင်အဲ့ဒီလို ဘယ်လိုပုဂ္ဂိုလ်တွေဘာသာကြားပုဂ္ဂိုလ်တွေကမြုပ်ဆွဲမြုပ်ဆွဲမပါတော့ပါဘူးကိုတရားကိုကောင်းကောင်းမသိကြသေးလို့ဒါကြောင့်မြန်မာနိုင်ငံကဗုဒ္ဓသာသနာဝင်အမျိုးသမီးအမတန်မှအရေးကြီးတယ်တတိပဋ္ဌာန်တရားကြီးကြီးနက်နက်ပြည့်ပြည့်စုံစုံအနေထားရောက်တဲ့အထိအထုတ်ထားကြဖို့အမတန်ရေးကြီးတယ်အဲ့ဒီလိုအထုတ်ထားမယ်ဆိုလို့ရှိရင်အဲ့ဒီကုရုတိုင်းသူတွေတဦးနဲ့တဦးတွေ့တဲ့အခါမှာစကားပြောကြတယ်မေးကြတယ်တကယ်ချင်းဟေးသင်ဟာမင်းအဲ တငယ်ချင်းဘယ်တတိပဌာန်များအားထုတ်နေသတုံးလို့အဲ့ဒီလိုမေးတယ်အမျိုးသမီးတယောက်ကတွေ့တဲ့အခါခြားအမျိုးသမီးကိုအဲ့ဒီလိုမေးတဲ့အခါမှာအမေခံရတဲ့အမျိုးသမီးကတငယ်ချင်းရေအဲကျမတော့ဘယ်တတိပဌာန်မှအာမထုတ်ပါဘူးလို့အဲ့ဒီလိုပြောပြီဆိုရင်တဲ့ဩသင်ရဲ့အသက်ရှင်ရတဲ့သင်ရဲ့လူဘဝအင်မတန်ယွန်စရာ ကောင်းတာပဲ ဒီရတ္ထုတဝဇီဝိတံတဝတင်ရဲ့ဇီဝိတံအသက်ရှင်ရခြင်းဟာဒီရတ္ထုယွန်စရာကောင်းလေဆိုတာဆက်ဆုပ်စရာကောင်းလေဆိုတာတဲ့အဲ့ဒါကုရုတိုင်းသူတူကနေပြီးတော့တတိပဋ္ဌာန်အာမထုတ်တဲ့ကုရုတိုင်းသူတူကိုပြောလိုက်တဲ့စကားတင်းရဲ့အသက်ရှင်ရတာယွန်စရာကောင်းတယ်ဆက်ဆုပ်စရာကောင်းတယ်တတိပဋ္ဌာန်အာမထုတ်တဲ့ပုဂ္ဂိုလ်ရဲ့အသက်ရှင်အသက်ရှင်ရတဲ့ရှင်ရတဲ့အသက်ဟာဘာဖြစ်ဘာဖြစ်တဲ့တော့ ယွန်စရာ ကောင်းတယ်တဲ့ခုတတိပဒံအထုတ်နေကြတဲ့ပုဂ္ဂိုလ်ရဲ့အသက်ရှင်ရမှုကယွန်စရာကောင်းသလားယွန်စရာ မကောင်းဘူးလားယွန်စရာမကောင်းဘူးတဲ့ကုရုတိုင်းသူတွေရဲ့ပြောတဲ့စကားနဲ့ပြောရမယ်ဆိုရင်ယွန်စရာမကောင်းဘူးပေါ့အာမထုတ်ရဘူးဆိုလို့ရှိရင်ယွန်စရာကောင်းတယ်တဲ့ဒါလည်းမကဘူးသူကဆက်ပြီးတော့ပြောတယ်ဇီဝမာနာပိတွံမတတတိတာတဲ့တငယ်ချင်းဟေးတငယ်ချင်း အသက်တော့ရှင်နေတာပါပဲတဲ့ဒါပေမဲ့လို့တငယ်ချင်းအသက်ရှင်နေတာအသက်ရှင်နေပေမဲ့လို့လေသေးနေတဲ့သူလိုပဲတဲ့တတိပဋ္ဌာန်အာမထုတ်ရတဲ့သူကဘာနဲ့တူတော့သေတဲ့သူနဲ့တူတယ်အခုတတိပဋ္ဌာန်အာထုတ်တဲ့သူတွေကသေနဲ့သေတဲ့သူနဲ့တူသလားမတူဘူးသေတဲ့သူကတတိပဋ္ဌာန်အာထုတ်လို့ရလားမရဘူးဘယ်ဖောင်းတာမှလည်းမမှတ်နိုင်ဘူးသေနေတဲ့သူကြီးဘယ်ပိန်တာမှလည်းမမှတ်နိုင်ဘူးဘယ်ပလန်းတာညာလန်းတာ ဘာမှမမှတ်နိုင်ဘူးသေးနေတယ်သူမှတ်လို့ရလားမရဘူးအဲ့ဒီလိုပဲတတိပဒံတရားအာမထုတ်တဲ့သူဟာလည်းပဲသေတဲ့သူဟာတရားမမှတ်တယ်လို့တတိပဒံမမှတ်တဲ့သူဟာလည်းပဲသေတဲ့သူနဲ့တူနေတယ်တဲ့ကုရုတိုင်းသူတွေပြောကြတဲ့စကားသူတို့စကားတွေဟာအမတန်ဆင့်မြင့်တာပဲအဲ့ဒီလိုပြောကြတဲ့အဲ့ဒီလိုပြောပြီးတဲ့အခါတော့အေးအခုအချိန်ကစပြီးတကယ်ချင်းဒီလိုမလုံနဲ့ဒီလိုမလုံနဲ့ တတိပဒံကိုပြစ်မထားနဲ့မလုံနဲ့ပြစ်ထားတယ်ဆိုတာမလုံနဲ့ကဲဟောဒီလိုဟောဒီလိုမှတ်ဒီလိုဒီလိုမှတ်ရတယ်ထိုင်ရင်ဘယ်လိုမှတ်ဆင်ញံသွားရင်ဘယ်လိုမှတ်စသဖြင့်သူကမတ်ပုံမှန်နည်းတွေသင်ပေးလိုက်တယ်တဲ့အဲ့ဒါလေအမတန်ကောင်းတာပဲကိုမြန်မာနိုင်ငံကလူတွေအဲ့ဒီလိုဖြစ်နိုင်ရင်သိကောင်းပါပဲအဲတတိပဒံအာမထုတ်ရသေးတဲ့ပုံကိုတွေ့ပြီဆိုလို့ရှိရင်ခုနနစ်နစ်နာနာလေးပေါ့လေရင့်သီးသီးလိုပဲခံရတဲ့ပုံကမှဆိုရင်တော့စိတ်ထဲမှာနင့်သွားလောက် စကလုံးလေးနဲ့သူကဟိုပြောလိုက်တာအိုးအဲ့ဒီလိုပြောပြီးတော့သူကနောင်တလို့မလုပ်ပါနဲ့တတိပဋ္ဌာန်အာထုတ်ပါဆိုပြီးတော့သင်ပြပေးတယ်တဲ့အဲ့ဒီလိုသင်ပြပေးတဲ့အနေအထားမျိုးမြန်မာနိုင်ငံမှာရှိကြမယ်ဆိုရင်အမတန်ကောင်းတာပဲဒါပေမဲ့ဒါတွေကတော့မျောမှန်းတန်တယုံပါပဲဖြစ်နိုင်ဖို့ကတော့အကုန်လုံးဖြစ်နိုင်မှုဆိုတာမလွယ်ပါဘူး လက်ဝတ်တန်စာယရနာတွေရှိတဲ့ဆွေရွှေကြောက်တံဗရမအစရှိတဲ့တန်ဖိုးမဖြတ်နိုင်တဲ့တန်ဖိုးအမတန်ကြီးတဲ့လက်ဝတ်တန်စာယရနာတွေရှိတယ်။အဲဒီလက်ဝတ်တန်စာယရနာတွေဆိုတာလူတိုင်းဝတ်ဆင်နိုင်ဖို့ဆိုတာမဖြစ်နိုင်ဘူး။ရှိဖို့ရှိကံရှိတဲ့ပစ္စည်းဥစ္စာပေါ်များကြွယ်ဝချမ်းသာတဲ့ပုဂ္ဂိုလ်တွေပဲအဲဒီတန်ဖိုးကြီးမားတဲ့လက်ဝတ်တန်စာယရနာတွေကိုဝတ်ဆင်နိုင်ကြတယ်တဲ့ဒါကဥပမာတစ်ခု။နောက်ဥပမာတစ်ခုကတော့ ဝမ်းမီမကောင်းတဲ့လူတယောက်ကမတန်ကောင်းတဲ့ဟိုတယ်ကအစားအစာတွေပဲဖြစ်နေပါစေအမတန်တန်ဖိုးကြီးတဲ့အမတန်အရသာအစီဩဇာတွေနဲ့ပြည့်စုံတဲ့ကောင်းမွန်တဲ့အစားအစာတွေပင်ဖြစ်နေပါစေတဲ့ဝမ်းမီက မကောင်းတဲ့အခါရောက်တော့သူမစားနိုင်ဘူးတဲ့စားစားလို့ရှိရင်လည်းစားမကြည့်ပေးဖြစ်ကျမ်းမာရေးအဲမကောင်းဘူးပေါ့လေအဲ့ဒီလိုပဲတဲ့ဒီတတိပဌံတရားဆိုတာက တန်ဖိုးမဖြတ်နိုင်တဲ့ယရနာပဲလူတိုင်းမဝတ်ဆင်နိုင်ဘူးတဲ့အင်မတန်ရှိပုံရှိကံရှိတဲ့ကံကောင်းတဲ့ပုဂ္ဂိုလ်တွေပဲဒီတတိပဌာန်တရားကိုသူကအားထုတ်နိုင်ကြတယ်ဒီတတိပဌာန်အစအစာဆိုတာကုသိုလ်ကံဝမ်းမီမကောင်းရတဲ့ပုဂ္ဂိုလ်တွေတတိဝမ်းမီမကောင်းရတဲ့ပုဂ္ဂိုလ်တွေဒီတတိပဌာန်တရားတတိပဌာန်အစအစာကိုမစားနိုင်ကြဘူးတဲ့ဝမ်းမီကောင်းတဲ့ပုဂ္ဂိုလ်တွေပဲစားနိုင်ကြတယ် အခုတတိပဒံအာထုတ်ခွင့်တာနေကြတဲ့ပုဂ္ဂိုလ်တွေအမတန်ကံကောင်းတယ်အမတန်ကုသိုလ်ထူးတယ်အဲ့ဒီကုရုတိုင်းသူတူကအခြားကုရုတိုင်းသူတူကိုမေးတယ်တငယ်ချင်းနောက်တငယ်ချင်းတယောက်ကိုမေးတယ်တငယ်ချင်းအခုဘယ်တတိပဒံများအာထုတ်နေသလိုတငယ်ချင်းရေဘယ်တတိပဒံအာထုတ်ပါတယ်တတိပဒံ၄မျိုးရှိတယ်နော်တတိပဒံ၄မျိုးကဘာတွေတော့ကာယာနုပဒနာတတိပဒံ ဝေဒနာနုပဒနာတတိပဋ္ဌံစိတ်ဓာနုပဒနာတတိပဋ္ဌံဓမ္မာနုပဒနာတတိပဋ္ဌံတတိပဋ္ဌံဘယ်နှပါတော့ပြန်ပြောကြည့်ပါဦးဗန္ဓိတာရမရွှေတံကုန်းသာသနာ့ဤလာဆရာတော်ဘုရားကြီးကလင်္ကာလေးတွေစီထားတာယောဂီတွေနေတိုင်းဆိုတာပဲ ကောင်းဆိုလက်ပါဝေဒနာမှန်စွာသိရမည်တဲ့အဲ့ဒါဘယ်တတိပဋ္ဌာန်ကိုစီထားတာလို့ဝေဒနာနုပဒနာတတိပဋ္ဌာန်ကိုစီထားတယ်တဲ့စိတ်တ ानु ပဒနာကိုတော့ဘယ်လိုစီထားတော့စိတ်ကူးမျိုးစုံအကုန်လိုက်ရှုပါတဲ့အဲ့ဒါဘယ်တတိပဋ္ဌာန်ကိုစီထားတာလို့နောက်ပြီးတော့ဓမ္မ ानु ပဒနာကိုတော့ဘယ်လိုစီထားတော့ မြင်ကြွားတွေးမှုကြံသိမှုလိုက်ရှုမမေ့ရအဲ့ဒါကဘာဘာတတိပဋ္ဌာန်လို့ဓမ္မ ानु ပဒနာတတိပဋ္ဌာန်နဲ့ကာယ ानु ပဒနာတတိပဋ္ဌာန်ဆိုတာကတော့ဖောင်းတာပိနာစရည်တဲ့ကိုယ်မူရာမှန်သမျှကိုလိုက်ပြီးရှုမှတ်နေတာကာယ ानु ပဒနာတတိပဋ္ဌာန်အဲ့ဒီတတိပဋ္ဌာန်လေးပါးကဘယ်တတိပဋ္ဌာန်ကိုပွားများပါတယ်လို့အဲ့ဒီအမေးခံရတဲ့အမျိုးသမီးကဖြေလိုက်ပြီဆိုလို့ရှိရင်အဲ့ဒီမေးတဲ့ပုဂ္ဂိုလ်ကဘယ်လိုပြောတော့ဆိုလို့ရှိရင် ဇီဝိတံတဝသူဇီဝိတံတဲ့သင်ရဲ့အသက်ရှင်ရတာဟာတကယ်အမတန်ကောင်းမြတ်တဲ့အသက်ရှင်ရခြင်းပဲတဲ့အဲ့ဒီလိုကုရုတိုင်းသူတွေကပြောကြဒီတော့အခုပဏိတာရမဆေမိုင်ကုန်းဒေါသကံရိတာမလာအာထုတ်နေကြတဲ့ယောဂီရဲ့အသက်ရှင်ရခြင်းဟာကောင်းသောအသက်ရှင်ရခြင်းလားမကောင်းသောအသက်ရှင်ရခြင်းလားကောင်းသောအသက်ရှင်ရခြင်းနဲ့ရှင်းနေရတယ်ဆိုတော့ဒီတတိပဒံတရားအာထုတ်နေရတာဝမ်းသာစရာမကောင်းဘူးလား ဝမ်းသာစရာကောင်းတယ်အိမ်ပြန်ရင်တဲ့ပုဂ္ဂိုလ်တွေမပြန်ရင်ကြနဲ့အဲကိုတရားမပြည့်စုံသေးဘဲနဲ့အာလျှော့ခြင်းရတဲ့ပုဂ္ဂိုလ်တွေအာမလျှော့ကြနဲ့လမ်းဆုံးမရောက်ရင်လက်မမြောက်ရဘူးတဲ့လမ်းဆုံးမရောက်လက်မမြောက်တောက်လျှောက်သွားရမည်တဲ့ပန်းနိုင်မရောက်မချင်းလက်မမြောက်နဲ့ဒူးမထောက်နဲ့အလံမလဲနဲ့လေးခွက်ရှိကြံပါစီအလံမလဲဘူးဆိုတဲ့စိတ်ထားနဲ့ကိုလိုချင်တဲ့ပန်းနိုင်မရောက်မချင်း ကြိုးစားပြီးမှတ်ရမယ်တဲ့အခုကြိုးစားပြီးမှတ်နေကြတဲ့ယောဂီတွေရဲ့အသက်ရှင်ရတာတရက်ဆိုတရက်ဓမ္မနဲ့ဆိုဓမ္မနဲ့တနေ့ဆိုတနေ့တနာရီဆိုတနာရီတမိနစ်ဆိုတမိနစ်တစ်စက္ကန့်ဆိုတစ်စက္ကန့်အဲ့ဒီအချိန်လေးတွေကတတိပဋ္ဌာန်အားထုတ်နေရတဲ့ပုဂ္ဂိုလ်ရဲ့တလဆိုရင်လည်းတလအဲ့ဒီတလဟာအမတန်မှသူကကောင်းမြတ်တဲ့တန်ဖိုးရှိတဲ့တလ နှစ်လဆိုလို့ချင်းလဲအဲ့ဒီနှစ်လကောင်းမြတ်တဲ့တန်ဖိုးရှိတဲ့နှစ်လသုံးလဆိုလို့ချင်းလဲအင်မတန်မှကောင်းမြတ်တဲ့တန်ဖိုးရှိတဲ့သုံးလတဏှာကြီးအာထုတ်တယ်ဆိုရင်လဲအဲ့ဒီတဏှာကြီးဓမနစ်အာထုတ်တယ်ဆိုရင်အဲ့ဒီဓမနစ်တရက်အာထုတ်တယ်ဆိုရင်အဲ့ဒီတရက်တပတ်အာထုတ်တယ်ဆိုလို့ချင်းလဲအဲ့ဒီတပတ်ဟာတန်ဖိုးရှိတဲ့ချိန်အခါတွေပဲတဲ့အင်မတန်ကောင်းမြတ်တဲ့အသက်ရှင်ရခြင်းပဲတဲ့ အဲ့ဒီမေးတဲ့ပုဂ္ဂိုလ်ကဆက်ပြီးပြောတယ်သင်ဟာ လူဘဝအရတော်ပါပြီတဲ့သင် လူဖြစ်ရကျိုးနတ်ပါပြီတဲ့တတိပဒံအတရားအထုတ်လို့အဲ့ဒါလူဖြစ်ရကျိုးနတ်ရှိရင်ယောဂီတွေဘာလုပ်ရမှာတော့တတိပဒံအာထုတ်ရမယ်တတိပဒံအာမထုတ်တဲ့ရတဲ့ပုဂ္ဂိုလ်တွေလူပြရကျုံနဲ့တယ်လို့ဆိုလို့ရမလားမရဘူးနောက်ပြီးတော့အဲ့ဒီမေးတဲ့ကုရုတိုင်းသူကဆက်ပြောတယ် ဩမြတ်စွာဘုရားပွင့်တယ်ဆိုတာသင်တို့လိုပုဂ္ဂိုလ်တွေအတွက်သင်တို့လိုတတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်တတိပဋ္ဌာန်တရားကိုအားထုတ်ခွင့်သားနေတဲ့တတိပဋ္ဌာန်တရားကိုအားထုတ်နေတဲ့သင်တို့လိုပုဂ္ဂိုလ်တွေအတွက်ဘုရားပွင့်လာတာပဲတဲ့ဒီတော့ဘုရားသာသနာတော်နဲ့လည်းတွေ့ရယူနှက်သွားပြီလူပြည့်ရယူလည်းနှက်သွားပြီအခုယောဂီတွေတတိပဋ္ဌာန်တရားအားထုတ်နေကြတယ်ဆိုတော့အဲ့ဒီတတိပဋ္ဌာန်တရားအားထုတ်ခွင့်သားနေကြတဲ့ဟောဒီယောဂီတွေအတွက်ဘယ်သူပွင့်ပေါ်လာရတာလဲ ဘုရားပွင့်ပေါ်လာတာဟာယောဂီတွေအတွက်ပွင့်ပေါ်လာရတာတရားအာမထုတ်တဲ့ပုဂ္ဂိုလ်တွေအတွက်ပွင့်ပေါ်တာဟုတ်ရဲ့လားမဟုတ်ဘူးတတိပဒံတရားအာထုတ်တဲ့ပုဂ္ဂိုလ်တွေအတွက်ဒီမြတ်စွာဘုရားပွင့်တော်မူလာတဲ့အဲ့ဒီပွင့်တော်မူလာတဲ့မြတ်စွာဘုရားသာသနာတော်နဲ့တွေ့နေတဲ့အခိုက်မှာဒီလိုတတိပဒံတရားအာထုတ်ရတဲ့ပုဂ္ဂိုလ်တွေဟာသာသနာတော်နဲ့တွေ့ရယူတတ်တဲ့ပုဂ္ဂိုလ်တွေပဲစသဖြင့်အဲ့ဒီလိုချီးမွမ်းစကား ပြောပါတယ်တဲ့ကုရုတိုင်းသူတို့ဓမ္မတန်အားရစရာသူတို့ကျင့်တတ်စရာ ကောင်းတဲ့ပုံကိုယ်တွေပဲသူတို့ဟာအဲ့ဒီကုရုတိုင်းသူတိုင်းသားတွေဟာကုရုတိုင်းသူတိုင်းသားလူတွေတွေမဟုတ်ဘူးတဲ့ဘုန်းကြီးတွေတွေမဟုတ်ဘူးဘုန်းကြီးမတွေလို့ခေါ်တဲ့ဘေကုဏီမတွေတွေမဟုတ်ဘူးဒကာကြီးတွေဒကာမကြီးတွေတွေမဟုတ်ဘူးတဲ့အဲ့ဒီကုရုတိုင်းမှာ ရှိကြတဲ့ လူတရားဝါတွေတင်တရားအထုတ်ကြတာမဟုတ်ဘူးတဲ့လူတွေကိုအမိပြုနေတဲ့တိရစ္ဆာန်တွေလည်းပဲတတိပ္ပံတရားအထုတ်ကြတယ်တဲ့တိရစ္ဆာန်တွေလို့ဆိုရတယ်သူကအနည်းနဲ့ဆိုတာမဟုတ်အများဆုံးစကလုံးနဲ့သုံးတာတဲ့တိရစ္ဆာန်တွေအထုတ်ကြတယ်တဲ့อืมအဲ့ဒီစာဆိုလုံးနဲ့စာလို့ထင်ချင်းထင်ပဲယောဂီတွေကဘယ်နဲ့တိရစ္ဆာန်ကအထုတ်မှာတော့စာတွေကလည်းလွန်လွန်ပါတယ်လို့ဒီလိုလဲထင်ချင်းထင်ပဲအဲ့ဒီလိုလဲမထင်ကြပါနဲ့ဩ သူကတာရကလေးနဲ့ပြပါတယ်တခါကကချီတဲ့တရားတဲ့သူကကြက်တူရွေးလေးတကောင်မွေးထားတယ်အဲဒီကြက်တူရွေးလေးကိုသူကလူစကားသင်ပေးထားပြီးတော့ရှောက်ပြီးတော့လှဲ့လေသွားလာနေတာပေါ့အဲဒီလိုလှဲ့လေသွားလာရင်းကနေပြီးတော့ဒီနေ့တော့အဲဒီဘေကုညီမတွေနေတဲ့ကျောင်းကိုသွားပြီးတော့အဲဒီနေရာနေပြီးတော့ပြန်သွားတဲ့အခါမှာအဲဒီကြက်တူရွေးလေးကိုမေ့ပြီးတော့ ကြံရစ်ရကြက်တရွေးလေးဟာအဲ့ဒီဘိက္ခုနီမတွေနေတဲ့ကြောင်ထဲမှာကြံရစ်တာပေါ့ကြံရစ်တဲ့အခါတော့အဲ့ဒီဘိက္ခုနီမတွေမှာလည်းပဲကိုရင်မလေးတွေရှိတယ်ကိုရင်လိုပဲအဲ့ဒီအမျိုးသမီးလေးတွေကကိုရင်မလေးတွေဝတ်ကြအဲ့ဒီကိုရင်မလေးတွေကနေပြီးတော့အဲ့ဒီကြက်တရွေးလေးကိုမွေးထားကြတယ်ပြုစုစမ်းလျှောက်ထားကြတယ်ကျွေးကြတယ်မွေးကြပြုစုစမ်းလျှောက်ပြီးတော့အဲ့ဒီကြက်တရွေးလေးကိုလည်းနာမည်ပေးထားတယ်တဲ့ယောဂီတွေကြားဘူးလားနာမည်လေးကြားဘူးနော် ဗုဒ္ဓရခိတတဲ့ကျက်တူရွေးလေးရဲ့နာမည်ကဘာတဲ့တော့ဗုဒ္ဓရခိတဆိုတာမြန်မာလို့ဆိုရင်တော့ဗုဒ္ဓဖရာကရခိတစောင့်ရှောက်အပ်တဲ့ဖရာအစောင့်ရှောက်ခံရတဲ့ကျက်တူရွေးလေးတဲ့ဗုဒ္ဓဆိုတာဖရာကရခိတဆိုတာအစောင့်ရှောက်ခံရတဲ့တရိษံလေးပေါ့လေကျက်တူရွေးလေးပေါ့ဗုဒ္ဓရခိတဆိုပြီးတော့အဲ့ဒီတာမဏိမာလေးတွေကကိုရင်မာလေးတွေကနာမည်ပေးထားကြတယ် နာမည်ပေးထားပြီးတော့တနေ့ရောက်တော့အဲ့ဒီဘေကုဏီမှာကျောင်းမှာအကြီးဆုံးဆရာကြီးထေရီမာကြီးပေါ့လေအဲ့ဒီကျောင်းဆရာကြီးရှေ့မှာကျက်တီရွေးလေးကရောက်သွားတယ်အဲ့ဒီကျက်တီရွေးလေးနားနေတဲ့အခါတော့ကျက်တီရွေးလေးကိုမေးတယ်သူကလူစကားတက်လို့နေမှာပေါ့ဟဲ့ဗုဒ္ဓရခိတာသင်ဘာကမ္မထမြပွားများအားထုတ်တယ်လေတဲ့ ကျက်တူလေးကဖြေတာဘောဘာကမထမှာအာမထုတ်ပါဘူးတဲ့သူကအဲ့လိုဖြေတယ်အဲ့ဒီလိုဖြေတဲ့အခါတော့အဲ့ဒီကျောင်းတိုင်းမှာအုပ်ချုပ်တဲ့ထေရီမာကြီးရဲ့စကားလေးကလည်းအမတန်မှတ်သားစရာကောင်းတယ်အေးတဲ့ဘုရားရခိတာတဲ့ဒီသာသနာဝန်တန်းရှင်ယဟန်တွေသူတို့ဘေကုဏီကလည်းပဲသာသနာဝန်တန်းပေါ့လေ အဲ့ဒီသာသနာဝန်ထမ်းတွေရဲ့နေပယ်မှာနေတဲ့ပုဂ္ဂိုလ်ဆိုတာတဲ့ကမ္မထမ်းလက်လွတ်ဖြစ်ပြီးတော့မနေသင့်ဘူးတဲ့အမတန်ကောင်းတာပဲဒီစကားလေးကသာသနာနယ်ပင်မှာရောက်နေကြတဲ့ဘုရားသားတော်အဖြစ်ဘုရားသမီးတော်အဖြစ်ခံယူထားကြတဲ့ယဟန်တွေကိုရင်တွေသိခါရှင်တွေဒီပုဂ္ဂိုလ်တွေဆိုတာကတော့ပိုးပြီးတော့ကမ္မထမ်းလက်လွတ်မဖြစ်သင့်ကြဘူး နောက်ပြီးတော့ဒီခုနကဘေကုဏီမာကြီးပြောတာကအဲ့ဒီယဟန်တွေထံယဟမတွေထံနေကြတဲ့ဘုန်းကြီးเจ้าတွေပေါ့လေယဟမတွေရဲ့เจ้าတွေမှာနေကြတဲ့ပုဂ္ဂိုလ်ဆိုတာတဲ့ကမ္မထံလက်လွတ်နေတဲ့ပုဂ္ဂိုလ်မဖြစ်သင့်ဘူးဆိုတော့ဒါယဟန်နေယဟမတွေပုံမလွတ်သင့်ဘူးဆိုတာပိုထင်ရှားတာပေါ့လေဒီတော့ဘုန်းကြီးเจ้าတွေမှာနေကြတဲ့ပုဂ္ဂိုလ်တွေ ရိတ်သားတွေမှာနေကြတဲ့ပုဂ္ဂိုလ်တွေကမထမ်းလက်လို့မဖြစ်သင့်ဘူးဆိုတဲ့စကားလေးကလည်းပဲဒီနေရာမှာအသေးပဲပေါ်လာတာပေါ့အဲ့ဒီလိုပြောပြီးတဲ့အခါတော့သင်တဲ့ဒီပြင်ကမထမ်းမပွားခြင်းနေပါတဲ့ဒါလေးကိုတော့ပွားပါဆိုပြီးတော့အဲ့ဒီထေရီမာကြီးကသူ့ကိုပြောတယ်ဘယ်လိုပွားရမလဲဆိုတော့ပါဠိလိုဆိုရင်တော့အဋ္ဌိအဋ္ဌိအဋ္ဌိမြန်မာလေးဆိုရင်လည်းအဋ္ဌိဆိုတော့အယိုးအယိုးအယိုးနဲ့ ယက်တူရဒုက္ခနာကိုမူသူကစိတ်ဆိုင်ပြီးကြည့်လိုက်တဲ့အခါဒုက္ခနာကိုမှာအယိုးတွေရှိတာပေါ့ဥကောင်ယိုးလက်ယိုးခြေယိုးပါအယိုးတွေဒုက္ခနာကိုကြီးမှာရှိနေတာပေါ့ယက်တူရလေးမှာအဲ့ဒီလိုအယိုးစုအယိုးစုဆိုပြီးတော့ဆင်းရဲနှလုံးသွင်းပြီးတော့တတ္တဆနေရဲ့အယောင်ကိုနေဘူးစားလှုပ်ရင်းနဲ့သူထိုင်နေတယ်အဲ့ဒီအချိန်ကမှငက်ကြီးတကောင်ကလာပြီးတော့သူ့ကိုခြေထောက်နဲ့ကုပ်ပြီးတော့တုပ်ပြီးတော့ခြီသွားတယ်ခြီသွားတဲ့အခါရောက်တော့ တာမဏိမာလေးတွေကိုရင်မာလေးတွေကမြင်တဲ့အခါတော့ဟာဗုဒ္ဓရကိတကိုဆွန်းအဲဒီခုနဆွန်းကြီးချီသွားပြီငှက်ကြီးချီသွားပြီဆိုပြီးတော့လွတ်အောင်ပို့လိအော်ကြဟစ်ကြပြီးတော့ဒုက္ခဲစသည်တွေနဲ့ပြစ်ကြတာပြစ်ကြတဲ့အခါတော့အဲ့ဒီလွတ်ချပြီးတော့လွတ်သွားတာပေါ့လေဗုဒ္ဓရကိတလေးလွတ်သွားလွတ်သွားပြီးတော့ဗုဒ္ဓရကိတလေးကိုအဲ့ဒီထေရီမာကြီးရဲ့ရှေ့ကိုသူကချထားပြီးထေရီမာကြီးကမေးတယ်ဗုဒ္ဓရကိတ သင်အဲ့ဒီခုနကငှက်ကြီးကခြိသွားတဲ့အခါတော့သင်စိတ်ထဲမှာဘယ်လိုများနှလုံးသွင်းဆင်ခြင်နေတုံးလို့အဲ့ဒီလိုမေးတဲ့အခါတော့ဩအယိုးစုကြီးတစ်ခုကအယိုးစုကြီးတစ်ခုကိုခြိသွားပြီဟောငါဆိုတဲ့ငါခန္ဓာကိုယ်ဆိုတဲ့အယိုးစုကြီးကဘယ်နေရာများပြန့်ကျဲသွားလိမ့်မလဲလို့အဲ့ဒီလိုအယိုးစုအယိုးစုဆိုပြီးတော့ဆင်ခြင်နှလုံးသွင်းပြီးတော့သွားပါတယ်လို့အဲ့ဒီလိုသူကကြက်တူရိုးလေးကပြန်ပြောတဲ့ အဲဒီလိုနေအားဖြင့်အင်းသူကပြောတဲ့အခါရောက်တော့အဲ့ဒီထေရီမာကြီးကဘာပြန်ပြောတော့ဆိုတော့ဩဗုဒ္ဓရခိတဒိဋ္ဌာန်นี่ဒီလိုတရားမှတ်တဲ့အတွေ့ဒိဋ္ဌာန်นี่သမထပဲအာတုအာတုဝိပဿနာပဲအာတုအာတုဇန်တရားမတရားဖို့တရားရနိုင်ပါမလားမရနိုင်ဘူးဒိဋ္ဌာန်นี่အာဟိဒိဋ္ဌာန်ဆိုတာသူသူတို့မှာပဋိသန္ဓေနေစဉ်ကဒီလိုဇန်တရားတို့မတရားတို့ဖို့တရားတို့တွေကိုရနိုင် လောက်တဲ့အသိဉာဏ်မပါရှာဘူးတဲ့ တိဟိပฏิတန်ဒီနေတဲ့ပုဂ္ဂိုလ်တွေသာသူကဇန်တရားမတရားဖို့တရားတွေကိုရနိုင်တာတဲ့တိဟိဆိုတာကအာလောဘဟိအာရောဒဟိအာမောဟဟိအာမောဟဆိုတာဉာဏ်ပညာပါပဲပฏิတန်ဒီနေစဉ်ကအဲ့ဒီအာမောဟဆိုတဲ့ဉာဏ်ပညာပါတဲ့တိဟိပฏิတန်ဒီနေခဲ့ရတဲ့ပုဂ္ဂိုလ်တွေသာတရားတွေအထုတ်ပြီးတော့ဇန်တရားတွေလည်းရနိုင်တယ်မတရားတွေလည်းရနိုင်တယ်ဖို့တရားတွေလည်းရနိုင်တယ်တိရစ္ဆာန်တွေမှာတော့မရနိုင်ဘူးဒါကြောင့်မို့ သင်နဲ့ယခုဘဝမှာတရားသူတရားမြတ်မရပြီမဲ့နောင်ဘဝတန်တရားအတွက်တော့သင်အတွက်အကြောင်းအထောက်အပံ့နေဖြစ်ပါတယ်အကူအညီအထောက်အပံ့နေဖြစ်ပါတယ်လို့အဲ့ဒီလိုပြောတယ်တဲ့ဒီတော့ကုရုတိုင်းမှာရှိကြတဲ့လူတွေတင်မကတရိษံတွေကလည်းပဲလူတွေကိုအမိပြုပြီးနေရတဲ့တရိษံတွေကလည်းပဲတဲ့တတိပဋ္ဌာန်တရားအားထုတ်ကြပါတယ်တဲ့ခုနမူနာအဲ့ဒီจิตတူလေးကိုစာကအဲနမူနာအနေနဲ့ အဲ့ဒီကြက်တီဝေးလေးတကောင်ကိုထိုးပြီးတော့ပြသွားတယ်ဗောလေဒီတော့တိရစ္ဆာန်ဒီတော်မှတတိပဋ္ဌာန်တရားအားထုတ်ကြသေးတယ်ဆိုတော့ယခုမြန်မာနိုင်ငံကဘုရားသာသနာဝင်ဒီတတိပဋ္ဌာန်အားထုတ်ကြမယ်ဆိုရင်သိကောင်းမယ်တတိပဋ္ဌာန်တရားကင်းကွာနေကြတဲ့မြန်မာနိုင်ငံကဘုရားသာသနာဝင်အမိခံနေကြတဲ့ပုဂ္ဂိုလ်တွေအဲ့ဒါသူတို့အတွက်တော့သာသနာတော်နဲ့တွေ့ရယူနဲ့တယ်လို့လဲဆိုလို့မရ လူဖြစ်ရယုံနဲ့တယ်လို့လဲဆိုလို့မရအဲကောင်းသောအသက်ရှင်ခြင်းလဲဆိုလို့မရဆက်စုပ်ဖွယ်ကောင်းတဲ့အသက်ရှင်ခြင်းပဲအသက်ရှင်နေပါလျက်နဲ့သေနေကြတဲ့လူတွေရဲ့ဘဝနဲ့လည်းတူတယ်တဲ့အဲဒီလိုစကားတွေအရအခုတရားအားထုတ်ခွင့်တာနေကြတဲ့တတိပဋ္ဌာန်တရားရှုမှတ်ခွင့်တာနေကြတဲ့ဟောဒီယောဂီတွေအမတန်မှအာရဇရာကြည်နတ်ဇရာဝန္တာဇရာကောင်းနေအဲဒီလိုအာရကြည်နတ်ဇရာမိမိတို့ရဲ့အနေအထားမိမိတို့ရဲ့ကံတရားတွေကိုကြည့်ပြီးတော့ အဲမိမိတို့အားထုတ်ရတဲ့ဒီတတိပ္ပံတရားတွေကိုစားတဲ့တပိုးတိုးပြီးတော့ကြိုးစားအားထုတ်ရမယ်။ဂျီနပ်ပြည့်စုံတဲ့အထီးပေါ့လေဒီတတိပ္ပံတရားအားထုတ်ရ။ဂျီနပ်ပြည့်စုံတဲ့အထီးဆိုတာကတော့သာသနာတော်နဲ့လည်းတွေ့ရသေးရဲ့ငရဲလည်းရောက်ရအောင်မယ်တရိษံလည်းဖြစ်ရအောင်မယ်ပြိတ္တာလည်းဖြစ်ရအောင်မယ်အတုရကယ်လည်းဖြစ်ရအောင်မယ်ဆိုလို့ရှိရင်တော့ဒါဟာမိမိအတွက်အာရကျင်တ်เสียမဖြစ်ဘူးဘဝအာမခံချက်ရတဲ့အနေအထားမျိုးရအောင် အခုတတိပဌာန်တရားကိုပြည့်ပြည့်စုံစုံအားထုတ်နိုင်တဲ့အနေအထားမျိုးအထီရောက်အောင်ကြိုးစားရဘဝအမခံချက်ရတယ်ဆိုတာကတော့ဝိပဿနာဉာဏ်ဤပြည့်စုံလို့ဖြစ်ပြမဲ့ဆက်အငိမ့်တနိဗ္ဗာန်ကိုမြင်သွားတယ်ဆိုရင်တော့ဒါအဘယ်လည်းမကြတော့ငရေလည်းမရောက်တော့ဘူးတိရစ္ဆာန်လည်းမဖြစ်တော့ပြိတ္တာလည်းမဖြစ်တော့အသူတကယ်လည်းမဖြစ်တော့အပယ်လေးပါးအတွက်သူကအာမခံချက်ပြည့်စုံသွားတယ်အဲဒီလိုအာမခံချက်ပြည့်စုံသွားတဲ့အထီးအ ਨੇ ဆုံးရအောင် ကြိုးစားအားထုတ်မယ်လို့ဒီလိုစိတ်ထဲမှာပိုင်းဖြတ်ပြီးတော့မိမိတို့အားထုတ်နေတဲ့တတိပဋ္ဌာန်တရားတွေကိုရိုးရိုးသေးသေးလေးလေးစားစားနဲ့ကြိုးစားအားထုတ်ရမယ်။စဉ်ညာလျှောက်ခြင်းစဉ်ညာလျှောက်မှထိုင်ခြင်းထိုင်မှစဉ်ညာမှတ်ကနေပြီးတော့ထိုင်တဲ့အခါပါအောင်ကြိုးစားစဉ်ညာတမာရီကိုထိုင်တဲ့တမာရီပါအောင်ကြိုးစားထိုင်တဲ့အခါမှာရတဲ့တမာရီကိုလည်းပဲစဉ်ညာလျှောက်တဲ့အခါမှာပါရမယ်။ရှေ့တမာရီနဲ့နောက်တမာရီရှေ့တတိနဲ့နောက်တတိဆက်ဆက်နေပြီဆိုလို့ရှိရင် အဲအသိဉာဏ်นี่ဆိုတာဖြစ်လာတာပဲတမာဟိတောယထာဘူတံပဇာနာတိတဲ့တမာရီရှိတယ်ဆိုလို့ရှိရင်လို့ဒီဟာအမှန်တရားတွေမြင်လာတာပဲအဲ့တော့တမာရီမရှိဘူးဆိုလို့ရှိရင်အမှန်တရားတွေဘယ်တော့မှမမြင်နိုင်ဘူးတမာရီရှိအောင်မိမိတို့မှားတဲ့အာယုန်တွေဖောင်းတာပိန်တာစရတဲ့အာယုန်တွေမှာမှတ်တယ်ဆိုပြီးတော့တမန်ကရှံကမှတ်ရမှာမဟုတ်ဘူးဖောင်းတာလေးစဖောင်းလာပြီ ပေါင်းတာလေးဆုံးသွားသည့်အထိစိတ်ကလေးကကပ်ပါသွားအောင်မှတ်ရတယ်ကပ်ပါသွားတယ်ဆိုရင်ဒါတမာတိပဲပိန်တယ်လို့မှတ်တယ်ဆိုလို့ရှိရင်လည်းပိန်တာလေးစပိန်လာပြီဟောပိန်ဆုံးသွားသည့်အထိစိတ်ကလေးကပ်ပါသွားအောင်မှတ်ရတယ်တခါမှတ်လို့တခါကပ်ပါသွားအောင်မှတ်နိုင်ပြီအဲဖောင်းတာနောက်ကပ်ပါသွားအောင်မှတ်နိုင်ပြီပိန်တာမှတ်တော့လည်းပိန်တာနောက်ကပ်ပါသွားအောင်မှတ်နိုင်ပြီနောက်တစ်ခါဖောင်းနောက်တစ်ခါပိန်တော့လည်းကပ်ပါသွားအောင်မှတ်နိုင်ပြီဆိုလို့ဟောတမာရီတွေကအာကောင်းလာတယ် ကျိုးကြီးဆိုတာရှိတာပဲကျိုးကြီးဆိုတာကျိုးအမြင်လေးတွေသေးသေးလေးတွေပေါင်းထားတယ်ကျိုးအမြင်သေးသေးလေးတစ်ခုနှစ်ခုကျိုးအမြင်လေးတွေများလာတဲ့အကောက်တော့အဲ့ဒီကျိုးကြီးကအမတန်ခိုင်မာလာတယ်အဲ့ဒီလိုပဲမိမိတို့တဏ္ဍာမှာပေါင်းတာလေးတစ်ခါမှစိတ်ကလေးတစ်ခါကက်ကနဲ့ပါသွားပါသွားအောင်တီးသွားတယ်ပိဏာတစ်ခါမှတဲ့ပိဏာနောက်စိတ်ကလေးကပ်ပါသွားအောင်တီးသွားတယ် အဲအဲ့ဒီလိုအခါတွေညားလာတဲ့အခါရောက်တော့ခုနကျိုးကြီးဟာအကောင်းလာသလိုပဲဘလောက်ဆွဲဖြတ်ဖြတ်မပြတ်တော့ဘူးအမြင်တွေကများသွားတာဟုတ်အားတွေကကောင်းသွားတာခိုင်မာသွားတယ်အဲ့ဒီလိုပဲမှားရတဲ့အာယုံဖောင်းတာပိန်တာဗေလနာညာလနာစိတ်လွင်တာပူတာစသည်ပေါ်လေမြင်လာကြတာဒီမှာတဲ့အာယုံနဲ့အာယုံနိုင်မှာ မိမိရဲ့စိတ်ကလေးကကနဲ့ကကနဲ့ကပ်ပါတော့ကပ်ပါတော့မှတ်နိုင်ပြီဆိုလို့ရှင်ဟောတမာရီတွေဖြစ်ဖြစ်လာပြီတမာရီတစ်ခါဖြစ်တယ်ဒီတစ်ခါကပ်ပါတော့မှတ်နိုင်တယ်ဟောတမာရီရနောက်တစ်ခါပေါ်လာတဲ့အဲ့ဒီအာယုံမှာလည်းပဲစိတ်ကလေးကပ်ပါတော့မှတ်တယ်အဲ့လိုကပ်ပါတော့မှတ်တဲ့မှတ်ချက်တွေကများလာပြီဆိုလို့ရှင်တမာရီတွေဖြစ်လာတယ်တမာရီတွေဖြစ်လာပြီဆိုလို့ရှင်တော့သူကအမှန်တဘာဝတွေမမြင်ရင်လို့ကိုမရဘူးမြင်လာတော့တာပဲပေါ်ကိုက်အာယုံလေးကိုပေါ်ကိုက်မှာမှတ်ရတယ် အဲဒီလိုမှတ်တဲ့အခါမှာလဲတမာရီစိတ်ကလေးကပ်ပါတော့အောင်မှတ်ရတတိနဲ့လည်းမှတ်မယ်တမာရီကလည်းပါတယ်ဆိုလို့ရှိရင်တော့တမာရင်ဘိက္ခုကြီးဘာဝီထားတဲ့ဘိက္ခုကြီးချက်သားယဟန်တို့ယောဂီတို့တမာရီမိမိတို့မှားတဲ့အာယုံလေးအပေါ်မှာမိမိရဲ့စိတ်ကလေးကကနဲ့ကကနဲ့ပါသွားတဲ့တမာရီတရားကိုဘာဝေထတစ်ခုကနှစ်ခုနှစ်ခုက သုံးခုသုံးခုကလေးခုအဲ10ခုကနေအခု20အခု20ကနေ100 100နေ1000ပေါ့လေ အဲ့ဒီလိုများသွားအောင် ကြိုးစားပွားများအားထုတ်ကြတဲ့တမဟိတောယထာဘူတံပဇာနာတိတဲ့တမဟိတောမှားရတဲ့အာယုံလေးအပေါ်မှာစိတ်ကနေကကနဲ့ကကနဲ့ကကပါတော့အောင်မှတ်နိုင်တဲ့ယောဂီကယထာဘူတံအဲ့ဒီအာယုံထဲမှာရှိနေတဲ့အမှန်တဘာဝလေးတွေကိုအမှန်အတိုင်းပဲအရှိအရှိအတိုင်းပဲအဲ့ဒီအာယုံလေးတွေမှာ အမှန်တဘာဝတွေရှိတယ်မကြည့်ကြလို့မသိတာ အဲသေးသေးချာချာကြည့်ရင်သိတယ်အဲ့ဒီလိုအမှန်တဘာဝလေးတွေသိဖို့ဆိုတာကတော့အဲ့ဒီအာယုံလေးပေါ်လာခိုက်ပေါ်ခိုက်မှမှတ်ရပေါ်ခိုက်မှတ်တဲ့အခါမှာလဲတမန်ငါရှင်ကမှတ်ရမှာမဟုတ်ဘူးတဲ့တမာရီနဲ့ကက်ခနဲ့ပါတော့အောင်စူးစူးဆိုင်ဆိုင်နဲ့မှတ်ရအဲ့ဒီလိုမှတ်နိုင်လာလို့တမာရီအားကောင်းသွားပြီဆိုရင်အမှန်တဘာဝတွေမြင်လာပြီယုံနဲ့နာမြင်လာပြီအကြောင်းနဲ့အကျိုးမြင်လာပြီ အနိစ္စဒုက္ခအနတ္တတွေမြင်လာပြီးဟောဖြစ်ပြမစအငိမ့်တနိဗ္ဗာန်မြင်သွားတဲ့ဒါဟာတမာရီရှိလို့တမာရီမရှိရင်မရတမာရီဆိုတဲ့နေရာမှာကတော့၃မျိုးရှိတာပေါ့၅မိနစ်ကကြံသေးတယ်တမာရီ၃မျိုးရှိတယ်တဲ့ခဏိကဥပ္ပစာအပ္ပနာ၃ပြာတမာရီကွဲပြားသည်တမာရီ၃မျိုးရှိတယ်ခဏိကတမာရီဥပ္ပစာတမာရီတဲ့အပ္ပနာတမာရီတဲ့အပ္ပနာတမာရီဆိုတာကတော့ဇန်နေပေါ့လေသူက ပထမဇန်ဒုတိယဇန်တတိယဇန်သတုတ္ထဇန်အဲ့ဒီလိုဇန်တမာရီကိုအပ္ပနာတမာရီခေါ်တာပေါ့အဲ့ဒီတမာရီရအောင်အားထုတ်နိုင်တယ်ဆိုရင်လည်းကောင်းပါတယ်ဟင်အဲ့ဒီလိုဇန်တမာရီမရရင်ဥပ္ပစာရတမာရီတဲ့ဇန်ရဲ့အနီးမှာဖြစ်တယ်ဇန်အဆင့်တန်းတော့မရောက်ဇန်ရဲ့အနီးနားအဆင့်တန်းတော့ရောက်ဇန်အောင်နေတဲ့အဆင့်တန်းပေါ့အဲ့ဒီအဆင့်တန်းရှိတဲ့တမာရီဥပ္ပစာရတမာရီလို့ခေါ်တယ် အဲ့ဒီတမာရီမှာကာမေသနာနိဝရဏအစရှိတဲ့နိဝရဏတွေကင်းနေတယ်အဲ့ဒီလိုနိဝရဏတွေကင်းနေတဲ့အနေအထားရှိတဲ့တမာရီဥပဇာရတမာရီရင်လည်းရအောင်လုပ်ရတယ်တဲ့ဒါတမာရီလိုင်းကပြောတာပေါ့လေသမထယာနိက ပုဂ္ဂိုလ်တွေအတွက်အ ਨੇ ဆုံးဥပစာရတမာရီတော့ရှိရမယ်တတ်နိုင်ရင်ဇန်တမာရီလို့ခေါ်တဲ့အပ္ပနာတမာရီအထိတော့ရှိရဒါကသမထကိုအခြေခံပြီးတော့တမာရီကိုအခြေခံပြီးအားထုတ်တဲ့သမထယာနိကယောဂီတွေအတွက် ဝိပဿနာယာနိကပုဂ္ဂိုလ်တွေရောက်တော့ခဏိကတမာရီတဲ့သူကတော့အထူးပွားများစရာမလိုတမာရီအထူးထူထောင်နေစရာမလိုခုနသမထယာနိကပုဂ္ဂိုလ်တွေကတော့ဥပ္ပစာတမာရီတိဒံထူထောင်နေရသေးတယ်အင်းဇန်တမာရီလို့ခေါ်တဲ့အပ္ပနာတမာရီတိဒံထူထောင်နေရသေးတယ်ဝိပဿနာတက်တဲ့အားထုတ်တဲ့ပုဂ္ဂိုလ်တွေသမထအရှိမခံနဲ့အာသမထအရှိမခံမဲနဲ့ဝိပဿနာတက်တဲ့အားထုတ်တဲ့ယောဂီတွေအခုယောဂီတွေပေါ့အဲဒီယောဂီတွေကတော့သူက မှားရင်မှားရင်လည်းပဲတမာရီရသွားတယ်အဲ့ဒီတမာရီကဘာတော့ဆိုတော့ခဏိကတမာရီတဲ့ဖောင်းနာမစေကလေးတီးသွားလိုက်ပိဏာမစေကလေးတီးသွားလိုက်နောက်ဖောင်းနာမစေကလေးတီးသွားလိုက်နောက်ပိဏာမစေကလေးတီးသွားလိုက်အတန်ကြတယ်မှတ်လိုက်စိတ်လွန်တာလေးမှတ်လိုက်မှတ်တယ်မှတ်တယ်အာယုံလေးပေါ်မှာစေကလေးကတအာယုံတစ်ခါတီးတအာယုံတစ်ခါတီးနဲ့အဲ့ဒီလိုအာယုံပေါင်းများစွာမှာအခါပေါင်းများစွာတီးတယ်ခဏိကတမာရီတဲ့အဲ့ဒီတမာရီလေးတွေအားကောင်းလာတယ်သူကမှားရင်လည်းကောင်းလာတာပါပဲဝိပဿနာခုန သုဒ္ဓဝိပဿနာယာနိက ခေါ်တဲ့ယောဂီအခုယောဂီတွေပေါ့အဲ့ဒီယောသုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ကတော့သူကမှန်ရင်မှန်ရင်ခဏိကသမာဓိတွေဖြစ်သွားတာပါပဲသီးသန့်ထူထောင်နေစရာမလိုအာထုတ်နေစရာမလိုအဲဒီလိုမှတ်ရင်းနဲ့ပဲခဏိကသမารီတွေရှိလာတယ်တဲ့အဲဒီခဏိကသမารီတွေအာကောင်ပြည့်စုံလာလို့ရှိရင်အမှန်တဘာဝလေးတွေသူကမြင်လာတယ်အဲရုပ်နဲ့နာမ်မြင်တယ်အကြောင်းနဲ့အကျိုးမြင်တယ်မမြဲစင်းရဲ့သဘောတွေမြင်လာတယ်အဖြစ်နဲ့အပြစ် တကယ်မှတ်ရင်တကယ်မြင်တာဘုရားတရားတွေအံ့ဩစရာကောင်းတယ်တတိတမာရိဝရိယဒီတရားတွေရှိလာလို့ရှိရင်သူကဉာဏ်ဆိုတာဖြစ်လာတာဝိပဿနာဉာဏ်ဆိုတာဖြစ်လာတာ အကြောင်းပြည့်စုံရင်အကျိုးပြည့်စုံတာပါပဲဒါကြောင့်မို့မိမိတို့မှားရတဲ့အာရုံတွေပေါ်မှာမလွတ်တမ်းမှတ်နိုင်အောင်ကြိုးစားပါအဲမလွတ်တမ်းမှတ်အောင်ကြိုးစားတဲ့အခါမှာလည်းပဲမှားရတဲ့အာရုံလေးရဲ့ အစကနေဆုတ်တိုင်အောင်စိတ်ကလေးကပ်ပြီးတော့ပါတော့အောင်မှတ်နိုင်အောင်ကြိုးစားပါအဲ့ဒီလိုမှတ်နိုင်အောင်ကြိုးစားလို့တမာရီတွေအားကောင်းလာပြီဆိုလို့ရှိရင်ယုံနာမြင်ခြင်းနဲ့ပုဂ္ဂိုလ်တွေယုံနာမြင်လာလိမ့်မယ်အကြောင်းအကျိုးမြင်ခြင်းနဲ့ပုဂ္ဂိုလ်တွေအကြောင်းအကျိုးမြင်လာလိမ့်မယ်မမြဲစင်ရဲ့သဘောပဲအနိစ္စဒုက္ခအနတ္တတွေအဖြစ်အပျက်ဒီအပျက်ဒီစတဲ့ဒီလိုဉာဏ်တွေကိုသိမြင်ခြင်းနဲ့ဆိုလို့ရှိရင်လည်းသိမြင်လာပါလိမ့်မယ်နောက်ဆုံးဖြစ်ပြမဆက်အငိမ့်တနိဗ္ဗာန်ကိုမြင်ခြင်းလည်းပဲ အဲ့ဒီတတိတမာရိအင်အားတွေကောင်းအောင်မှတ်နိုင်ပြီဆိုလို့ရှိရင်ဖြစ်ပြမစအငိမ့်တဲ့နိဗ္ဗာန်ကိုမြင်သွားမှာပါပဲအဲ့ဒီတော့ဝိပဿနာဉာဏ်နဲ့တက်ရှင်ရင်လည်းပဲဒီတတိပဒံတရား၄ပါးမှတ်ရမယ်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ဆိုလို့ရှိရင်လည်းပဲဒီတတိပဒံတရား၄ပါးမှတ်ရမယ်တတိပဒံတရား၄ပါးမှတ်တဲ့အခါမှာတမာရိအားကောင်းစွာနဲ့မှတ်နိုင်ပြီဆိုလို့ရှိရင်ကိုလိုခြင်းနဲ့ပန်းနိုင်ကိုရောက်မယ်ယောဂီတွေလိုခြင်းနဲ့ပန်းနိုင်က အခုအားထုတ်နေကြတဲ့ပฏิပဒံတရားရဲ့လုပ်ငန်းရဲ့ပန်းနိုင်ကတော့နိဗ္ဗာန်ပါပဲအဲ့ဒီနိဗ္ဗာန်ကို ကိုလိုခြင်းနဲ့ပန်းနိုင်ရောက်တဲ့အထိအဲမိမိတို့လိုခြင်းနဲ့မိမိတို့လိုလားတဲ့မိမိတို့တန်းတာတဲ့မိမိတို့မျှော်လင့်တဲ့အဲ့ဒီနိဗ္ဗာန်ကိုရခြင်းရရောက်ခြင်းအခြားနည်းမရှိဘူးဟောဒီပฏิပဋ္ဌာန်ဖောင်းတာပိန်တာစတဲ့မှတ်တဲ့မှတ်နည်းတွေပဲအဲ့ဒီမှတ်နည်းတွေနဲ့ ကြိုးစားပြီးတော့မှတ်ကြမယ်ဆိုလို့ရှိရင်မိမိတို့လိုချင်တဲ့နိဗ္ဗာန်ဆိုတဲ့ပန်းနိုင်ကိုဧကံမုတ်ချရောက်နိုင်တယ်ရနိုင်တယ်သိကြဖို့ရတယ်ဒါကြောင့်မို့အဲ့ဒီနိဗ္ဗာန်မရောက်မချင်းမိမိတို့မှတ်တဲ့သတိပဋ္ဌာန်တရားကိုဝရိယအပြည့်တတိအပြည့်တမာရီအပြည့်နဲ့ကြိုးစားပြီးတော့ပွားများအထုတ်နိုင်ကြပါစေပိုးကြိုးစားပွားများအထုတ်ကြသဖြင့်မိမိတို့လိုလားတဲ့မတရားဖို့တရားနိဗ္ဗာန်တရားတွေကိုကိုယ်စီကိုယ်ငါအသီးသီးမျက်မှောက်ပြုနိုင်ကြပါစေ။